သင်တရားကိုဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်အဲ့တော့ဥစ္စာပထမဒီဝိတ္တုဒီခုနှစ်ပါးလေးတော့ဒါမိတ်ဆက်တဲ့အနေနဲ့ခတ်တူတူပြန်ပြီးတော့ဒါပြောကြရအောင်ဒါဦးဇင်းတို့ဝိတ္တုဒီခုနှစ်ပါးကိုနိဗ္ဗာန်လိုလားတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းဒါကျင့်ကြံကြိုးကိုအားထုတ်ရမယ်အတ္တမနံပါတ်၄ဖြစ်တဲ့သီလဝိတ္တုဒီသီလဝိတ္တုဒီပိုင်းမှာကိုကျင့်သီလကာယကံဝစီကံ ဒီတည်းကာယကဝစီကံတွေကိုလုံးလုံးအောင်ဆောင်စီရမယ်ပြီးတဲ့အခါကျတော့စိတ်တဝိတ္တုဒီလားတရားတွေပေါ်အခြေခံပြီးတော့စိတ်ဓာတ်တွေမှာနိဝရဏအငြိကြီးတွေဒါကင်းစင်နေတဲ့ကင်းစင်အောင်ကြိုးစားကြရမှာဖြစ်တယ်ဒါကိုစိတ်တဝိတ္တုအဲဒီစိတ်တဝိတ္တုဘိုင်းမှာတော့ဒါဦးဇင်းတို့ဥပ္ပဇာရသမာဓိအပနာသမာဓိပေါ့ဆန္ဒမာဓိနဲ့ဥပ္ပဇာရသမာဓိတို့တလို့နှမျိုးရှိတယ် ဒီနှမျိုးကိုဒါတစ်မျိုးမျိုးရအောင်ကြိုးစားအားထုတ်နိုင်ရင်ဒါစိတ်တော်ဝိသုဒ္ဓိစိတ်အစဉ်မှာနိဗ္ဗာန်အမြင်ကြီးတွေကင်းစင်ပြီအဲလိုစိတ်ဖြင့်အစဉ်မှာနိဗ္ဗာန်ကြီးအမြင်ကြီးတွေကင်းစင်တဲ့သူတော်ကောင်းတွေကတဆင့်တက်ပြီးတော့ကြည်လင်တဲ့တန်ရှင်းတဲ့စိတ်တနဲ့ပရမတ္တဓမ္မတွေကိုတဆင့်တက်ပြီးတော့ဒါယူပါစဉ်ရင်သုံးတက်ခဲ့ရင်သုံးတက်နိုင်ခဲ့ဒိဋ္ဌိဝိသုဒ္ဓိနံပါတ်3ရောက်ဒိဋ္ဌိဝိသုဒ္ဓိမှာတော့ယုံနာဓမ္မတွေပေါ်မှာဉာဏ်မြင်တဲ့အစဉ်ကြီး ပရမတ္ထတန်တာတွေယုတ်တရားနန္တရားအဲပရမတ္ထတန်တာယုတ်တရားနန္တရားတွေကိုကိုယ်ကိုယ်ပြန်ပြဒါမိမိတို့ကလက္ခဏာလတ္တပိစုပတ္တံပရတ္တနိအပြင်မှာလည်းကလည်းသိအောင်ကြိုးစားအထောက်နိုင်ရင်ဒိဋ္ဌိဝိတ္တုတိဒါဉာဏ်ဉာဏ်နာမရူပပိစိတာဉာဏ်နန္တရားယုတ်တရားတွေယုတ်တရားနန္တရားတွေကိုဒါကိုယ်ကိုယ်ပြပြကြည့်ပြီလို့ဒါလိုပြောလို့ရ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 တတ္တဝါဆိုတာဒါပုဂ္ဂိုလ်တဦးတယောက်တကူချင်းဖန်ရှင်ဖန်ရှင်ချင်းမဖန်ရှင်ထားတာမျိုးမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်နေတဲ့အကျိုးတရားတွေပါလားဒီလိုသိတဲ့အခါကျတော့အဲကံကံရဲ့အကျိုးပေါ်မှာဒါယုံမှတ်တဲ့နေရာတွေမရှိတော့ယုံမှတ်တဲ့နေရာတွေကျော်လွှားလွန်မြောက်သွားတာဒါကုကင်္ဂဝိဒနာဝိတ္တုဒီဒီဒိဋ္ဌိဝိတ္တုဒီနဲ့ကင်္ဂဝိဒနာဝိတ္တုဒီဘိုင်းတိတာပညာအပြင်သိမယ်ဆိုညတာပရိညာသိတင်သိတတ်တဲ့တရားတွေကို ဒီအပိုင်းမှာဒါအကုန်သိအောင်ကြိုးစားရအဲ့လိုသိပြီဆိုတဲ့သူတော်ကောင်းသည်ဒါတဆင့်တက်ပြီးတော့၅ခုမြောက်ဖြစ်တဲ့ညာနာမကမကညာနာတဒနာဝိတ္တုဒီပိုင်းကုရဒီပိုင်းမှာတော့ဒါမဟုတ်ဒီမဟုတ်ဒီဉာဏ်မြင်ကြီးအစဉ်ကျခြင်းဘာပြောတာလို့မိတဲ့အခါကျတော့စောစောပိုင်းကကိုယ်ကယုတ်တရားကိုသိပြီးမတရားကိုသိဒါပေမဲ့ဝိပဿနာဉာဏ်နဲ့ကြည့်ချထားတာမျိုးတော့မရှိသေးဘူးအဒီပိုင်းနဲ့ရောက်တော့တခါတည်းအဝိပဿနာဉာဏ်နဲ့ပေါ့ အတူမိမိသိသိပြီးသားဖြစ်တဲ့ယုတ်တရားနတရားအကြောင်းတရားအကျိုးတရားဆိုရယ်ပဏမတ္တတန်တာတွေရဲ့ခန္ဓာမစက်တသက်သက်ဖြစ်ပြနေတာကိုကြည့်ပြီးတော့အနိစ္စအခြေခဲခိုင်ဖြစ်ချင်းပြချင်းတန်ကျပြင်းအမြဲတမ်းနှိမ့်ချနေတဲ့အတွက်ကြောင့်ဆင်းရဲခြင်းဒုက္ခအခြေခဲခိုင်မှာနိတ္တရာခြင်းတိတမနေခြင်းအစုမရခြင်းဆိုတဲ့ဒါအနတ္တဆိုပြီးလက္ခဏာကြီးသုံးနဲ့တင်ပြီးဝိပဿနာရှုရှုလို့သမတနာဉာဏ်ကနေဥပယပယဉာဏ်ရောက် ပြောရင်အဲ့နေအထိတော့ဒါမင်္ဂမင်္ဂညာနာတတနာဝိတုဒ္ဓိကိုခေါ်ပြီးတော့အဲ့ဥရိယပြဉာဏ်ကိုစအာထုတ်ပါကြပုဂ္ဂိုလ်ညမှာဒါယုံနာဓမ္မတွေကပြည့်ချင်းပြည့်ချင်းကိုကောင်းကောင်းတွင်တွင်ကြီးဒါဉာဏ်မြင်ကတန်ရှင်းပြီးရှုပွားနိုင်အဲ့ဒီမှာဒါဝိပဿနာဉာဏ်ဉာဏ်ကြောင့်တွေပေါ်လာနိုင်တယ်အဲ့ဒါတွေကိုကျော်လွှတ်လုံမြောက်ရင်တင့်တဲ့ဥရိယပြဉာဏ်အရင်ပိုင်းအဲ့ကြတော့ ဖြစ်ချင်းပြချင်းကိုတော့မြင်နေသိပြီးတော့ဖြစ်ပြတွေကတိတ်မြန်နေတာပေါ့ဒါကိုဥဒယပြအရင်အရင်မှာတနည်းအားဖြင့်တော့ဒီပရမတ္တတတ္တရိယလက္ခဏာပေါ်မှာပဲစိတ်ကဒါညှို့ပြီးတော့တန်းပြီးတော့သွားနေပြီဆိုတာဥဒယပြအရင်အရင်မှာအဲအဲ့ကစားပြီးတော့ဒါပရိပဒဉာဏတတနာဝိတ္တုဒီပိုင်းကိုကူပြီးအဲ့ဒါဥဒယပြဉာဏ်အရင်ပိုင်းကနေသင်္ကဉာဏ်ဗျာဉာဏ်အာရိနဝဉာဏ်နေပိတဉာဏ်မောဇိတုကမြတဉာဏ်ပရိသင်္ခဉာဏ်သင်္ခါရုပ္ပကဉာဏ်ဆိုပြီးတော့ ဟိုအနုလောမဉာဏ်တိုင်အောင်ပေါ့လေဒါကပြိပရာဉာဏတတနာဝိတ္တုပ္ပံ6ခုမြောက်အကျင့်ဒါဉာဏ်အကျင့်တဉာဏ်မြင်စင်ကြယ်မှုဒီပိုင်းနေပြီးတဲ့အခါဒီဉာဏ်တွေဝိပဿနာဉာဏ်တွေကတစင်တစင်ရင့်ကျက်သွားရင်အဲ့မှာတစင်တက်ပြီးပါဖြစ်လာမလို့ဆိုတော့မဉဏ်ဖုံဉဏ်ပေါ့ခေါ်တယ်ဝိဉဏ်ပြီးတော့မဉဏ်ဖုံဉဏ်ပြဇဝကနာဉာဏ်ဆိုင်ဒီပိုင်းမှာတော့ဒါမိမိတို့လူသားတောင်းတအပ်တဲ့အသင်္ကတလို့ခေါ်တဲ့အငင်းတဲ့နိဗ္ဗာန်ကို မိမိတို့ကမညံပုံညံတည်ပြီးတော့ဓမ္မတိတိဉာဏ်ပညာဖြင့်ဒါကိုယ်တိုင်မျက်မှောက်အတွင်းပေါက်သိမြင်ပြီးဒီဘိုင်းကိုတော့ဉာဏတတနာဝိတုဒ္ဓိဒီဘိုင်းမှာတော့ဇာယဇာယမတရားတွေကကိရိတာတရားတွေကိုအပြည့်ပြပယ်ရှားမှဖြစ်တဲ့အတွက်ဒါပရိညာအပြင်ကြည့်မယ်ဆိုဘာနာပရိညာပေါ့ဘာနာပရိညာပိုင်းဒီလိုသုံးတယ်အဲ့တော့ဒီလိုပရိညာအပြင်ကြည့်မယ်ဆိုရင် အောက်ကဒိဋ္ဌိဝိတ္တုတိသင်္ခါဝိဒနာဝိတ္တုတိတိညာတပရိညာမင်္ဂမင်္ဂညနာတဒနာဝိတ္တုတိတိတိတနာပရိညာဟောပြီးတဲ့အခါကျတော့ဟောအထက်ပိုင်းဝိပဿနာဉာဏ်လေးနဲ့မဉဏ်ပူဉဏ်တိုင်အောင်တော့ဒီဉာဏ်လေးကတော့ဒါဘာဟာနာပရိညာလို့တူသုံးအဲ့တော့ပရိညာ၃ပါးကိုလည်းပဲမိမိတို့ကဒါရရှိအောင်ကြိုးစားရမှာဖြစ်တယ်လို့ဒီဝိတ္တုတိ9ပါးကိုအစဉ်တိုင်းကျင့်ရမယ်ဒါလို့ကိုယ်စီကိုယ်စီသဘောကျနှိမ့်ချပြီးငါတို့တော့ဒီလာဝိတ္တုတိကစပြီးတော့ ဒါတစဉ်ချင်းတစဉ်ချင်းကျင့်ကြံကြိုးကိုအားထုတ်ရင်ငါတို့လူလာတောင်းတအပ်တဲ့နိဗ္ဗာန်ကိုငါတို့မလွဲအိတာရမှာပဲရောက်မှာပဲဒီလိုလေသဘောကျနှိမ့်ချပြီးတော့ဒါဥစဉ်တို့ကျင့်စဉ်ကိုစသွားကြရအောင်ကျင့်စဉ်ကိုစသွားတော့ဒါသီလဝိတ္တုပိုင်းတော့ဥစဉ်တို့ပြောခဲ့ပြီးတော့အခုလက်ရှိရောက်နေတာစိတ်တဝိတ္တုပိုင်းဟောအဲ့ဒီစိတ်တဝိတ္တုပိုင်းမှာကျတော့ဒါစိတ်နိဗ္ဗာန်အငြိကြီးတွေစိတ်စဉ်မှာကင်းခြင်းကိုဆိုတာက စိတ်တက်တည်တန်ရှင်းစင်ကြယ်ဖို့ဆိုတာသမထဘာဝနာနဲ့กินပြီးတနည်းအားဖြင့်ကမ္မထအာယုံနဲ့กินပြီးတော့မဖြစ်နိုင်ဘူးပေါ့အဲတော့ကမ္မထအာယုံကိုယူပါသုံးသပ်တဲ့ပိုင်းမှာဒီစိတ်တဝိသုဒ္ဓိပိုင်းတွေတော့သမထကမ္မထ40ဟောထားတယ်အဲသမထကမ္မထ40ကဒါမိမိတို့ကျင့်နေတဲ့ကမ္မထကနေအားထုတ်လို့ရပါတယ်စပြီးတော့သို့တော်ဦးဇင်းတို့ဒီမှာစခဲ့တာတော့အာနာပါနာကစခဲ့တာအာနာပါနာကမ္မထနဲ့သုဒ္ဓဇံတော့အကြွေရောက်မိမိတို့ကအားထုတ်နိုင်မယ်ဆိုရင် ဒီက30တဲပြီးတော့32ခုဒါနကမ္မထအိဇတပဟိတအဲအဲ့32ခုဒါနအိဇတပဟိတကိုရှုပါ30ပြီးအယုစုကမ္မထအဲအယုစုကမ္မထကနေပြီးတော့အဖြူရောင်ကတိုင်းကိုကူပြီးတော့ကတိုင်း10ပါအဲကတိုင်း10ပါကနေပြီးတော့သမဘတ်10ပါပေါ့အောင်ဒါပွားများအထုတ်လို့ရတယ်အဲ့တော့ဆိုလိုရင်းကသမထသမထဘိုင်းမှာသမထသမထ40ကိုဒါမိမိတို့အများကြီးအထုတ်ခွင့်ရတယ်အဲဒီအချိန်နဲ့ရှိမယ်မိမိတို့ကလည်းတကယ်ကြိုးစားအထုတ် နိုင်တယ်ဆိုရင်ဒီသမဏကမ္မဋ္ဌာန်40သုံးလုံးလုံးသို့မဟုတ်ဒါကမ္မဋ္ဌာန်ကမ္မဋ္ဌာန်တော်တော်များများကိုဒါမိမိတို့အားထုတ်ခွင့်ရှိတယ်။အဲ့လိုအားထုတ်လိုက်ခြင်းအပြင်အကယ်၍များပေါ်လေသမဏကမ္မဋ္ဌာန်တွေတော်တော်များများအားထုတ်ခွင့်ရခဲ့ရင်မိမိတို့စိတ်ကိုဒီသမထကမ္မဋ္ဌာန်နဲ့အရင်ဥစွာပရမဆုံးမပြီးတော့ဒါယဉ်ကျေးအောင်ဒါလုပ်ထားနိုင်ပြီအဲ့လိုယဉ်ကျေးအောင်လုပ်လို့စိတ်ဓာတ်တွေကတိတ်ယဉ်ကျေးသွားပြီဆိုတာတစင်တက်လို့ရပြီဟုတ်ကဲ့ထားအဲ့တော့ဒီညမှာဦးဇင်းတို့ဒီ ကတန်းကျယ်ပန်းပြီးတဲ့အခါကျတော့ဦးဇင်းတို့ဒါသုရရတဲ့ကကမ္မဋ္ဌာန်းအဆောင်ရောက်ကမ္မဋ္ဌာန်း၄ပါးကိုသွားတာပေါ့အဆောင်ရောက်ကမ္မဋ္ဌာန်း၄ပါးမှာဦးဇင်းတို့ဗုဒ္ဓနုတ္တိကမ္မဋ္ဌာန်းလည်းပြီးခဲ့ပြီးပြီမေတ္တာကမ္မဋ္ဌာန်းလည်းပြီးခဲ့ပြီးပြီမေတ္တာကမ္မဋ္ဌာန်းနဲ့ဆက်ဆက်ပြီးတော့ဒါဗြဟ္မဝိဟာရလို့ခေါ်တဲ့ကရုဏာမုဒိတာဥပက္ခဆိုတဲ့ဒီဗြဟ္မဝိဟာရတရား၄ပါးလည်းဒါပြီးခဲ့ပြီးရဲ့အခါကျတော့နောက်တစ်ခုပါလဲဆိုတော့အတုပ ကမ္မထာဒါအတုပကမ္မထာလည်းပြီးခဲ့ပြီအဲဒီနေ့တော့ဘာသွားမလဲဆိုတော့မရဏနုတ္တိကမ္မထာဘာကမ္မထာလဲတော့မရဏနုတ္တိကမ္မထာပါဗျာမရဏနုတ္တိကမ္မထာကိုဒီနေ့ဒါဟောကြနာကြကြရအောင်အဲ့မရဏနုတ္တိကမ္မထာကိုတော့ဦးဇင်းတို့ရှုခွင့်ပိုင်းရတကယ်လက်တွေ့ပိုင်းရှုတဲ့အပိုင်းမှာတော့ခက်ချင်းချင်းသွားလို့ရပါတယ်တကယ်ယောဂီသူတော်ကောင်းကိုဒါလက်တွေ့ဘယ်လိုကျင့်ရလဲဆိုပြီးဒါ သွန်သင်ပြတာပေးလိုက်ရတယ်။သို့တော်လည်းပဲတို့တကကြီးဒီကမာကြီးဘုဒ္ဓကိုလိုလားတဲ့တို့တကကြီးဒီကမာကြီးတွေအတွက်တော့ဒါဥစဉ်တို့ခက်နဲ့နဲ့ဘုံပေါ်လေဝိတ္တိမံမှာလာတဲ့အတိုင်းလေးခက်စိတ်စိတ်ကလေးဒါပြောသွားဖို့တော့ရည်ရွယ်တယ်။သို့တော်လည်းအဆုံးမှာတော့တကယ်လုပ်ငန်းဝင်ပိုင်းနဲ့ဒါဥစဉ်တို့အဆုံးသတ်ကြမယ်ပေါ့။အဲ့တော့ကောင်းပြီ။ဒါမရဏုတ္တိကမ္မထံကိုပွားများတယ်ဆိုနံပါတ်1ပေါ့မရဏနုတ္တိမရဏအနုတ္တိမရဏဆိုတာသိခြင်းမရဏတ္တိပေါ့မရဏဆိုတာသိခြင်း ဒါတတိဆိုတာကတော့ဗမန်ထက်တဲ့အမှတ်ရခြင်းပဲအဲ့ဒါမနောနုတတိဆိုတဲ့သဘောကသိခြင်းတရားပေါ့သိခြင်းတရားကိုဗမန်ထက်တဲ့အောင်းမေအမှတ်ရဆင်ញင်ခြင်းကိုဒါမရဏတတိကမမရဏတတိကမထံလို့ဒီလိုခေါ်တယ်မရဏနုတတိလို့လည်းဒါဒီလိုသုံးလို့ရပါအဲ့တော့မရဏတတိကမထံအဲ့တော့သိခြင်းကိုဗမန်ထက်တဲ့အောင်းမေဆင်ញင်ခြင်းပါပဲအဲ့တော့သိခြင်းဆိုတဲ့အပိုင်းမှာဦးဇင်းတို့ဒါလေးစပြီးတော့ဘုဒ္ဓတာအနေနဲ့လေ့လာကြရအောင် အဲ့တော့သိချင်းဒီဦးဇင်းတို့ဧကဘာဝပရိယပဏ္ဏသဒီတိန္တရိယတ္တဥပိစေတောဆိုပြီးတော့ဒီညမှာမရဏနဲ့ပတ်သက်လို့မရဏဆိုတဲ့သိချင်းကိုဖွင့်ဆိုတာပေါ့။ဘာပြောတာလဲဆိုတော့ဧကဘာဝပရိယပဏ္ဏတဘဝတစ်ခုမှာအကျုံးဝင်နေတဲ့ဘဝတစ်ခုဆိုတော့ယနေ့တို့တခါကြီးနေတယ်မကြီးဦးဇင်းတို့လူဘဝရထားတယ်ဆိုဒီဘဝပေါ့။အဲ့ဒီမိမိတို့ရရှိရတဲ့ဘဝမှာအကျုံးဝင်နေဇီဝိတ္တိယတ္တ ဒါဇီဝိတိန္ဒရီဤသက်ဆောင်တတ်ကလေးအဲဇီဝိတိန္ဒရီဤဥပိ္စေတော်ပြည့်စည်ခြင်းဟောအဲ့တော့ဒီဘဝတစ်ခုမှာအကျုံးဝင်နေတဲ့သက်ဆောင်တက်ကလေးပေါ့ဇီဝိတလို့ခေါ်တဲ့သက်ဆောင်တက်ကလေးကပြည့်စည်သွားခြင်းကိုဒါမရဏံသိခြင်းလို့ဒီလိုခေါ်တယ်ဒါဥစ္စာပထမမှတ်ပြီးတဲ့အခါကျတော့ဦးဇင်းတို့သိခြင်းကနောက်ရှိသေးတယ်အဲ့ဒါဘာလဲဆိုတော့ယန္တာအရှင်သူမြတ်များ ယန္တာအရှင်သူများများသည်ဒါပြိဋိဘံဆံပြီပေါ့ခန္ဓာပြိဋိဘံပေါ့ကိလေသာပြိဋိဘံကတော့ယန္တာဖြစ်တဲ့အချိန်တည်းကဒါကိလေသာပြိဋိဘံဆံပြီဒါကတော့ဘာလဲဆိုတော့သင်္ခါရတရားတွေခဏတိုင်းခဏတိုင်းသိချင်းနေတဲ့ခဏိကမရဏနောက်မရဏတစ်ခုနောက်မရဏတစ်ခုကတော့ဘာလဲဆိုတော့ဒါတမ္မုတိမရဏတမ္မုတိမရဏဆိုတာကတော့ဥစဉ်တို့ဥမာတပင်သေးတယ်တန်သေးတယ်အပရာသေးတယ်ကြီးသေးတယ်စသည်အသည်ဒီလိုလောကကသမုတ်ထားလာမျိုးအဲ့ဒါကိုတော့တမ္မုတိမရဏသမုတ်တဲ့ သမုတ်ထားတဲ့သိခြင်းပေါ့နော်တပင်တည်သွားပြီတန်တည်သွားပြီဗရာတည်ပြီဇာတိအဖြစ်ပေါ့ဒီလိုသုံးတယ်ကြည်တည်တယ်အဲဒါတွေကသမ္မုတိမရဏလို့ခေါ်တယ်အဲ့လိုမရဏတွေဒီခုဒီနေရာမှာဆိုလိုရင်အဲ့လိုမရဏတွေကိုဆိုလိုရင်မဟုတ်ဘူးဆိုလိုရင်ကသမုတ်စေရမရဏရန်တာတို့ဤနောက်ဆုံးဒါသုတိပြည့်ကြီးတည်လွန်သွားတဲ့ပြိဋိဘံဆံလွန်သွားတဲ့ဒါတည်ခြင်းမျိုးလေဒီနေရာမှာဒါဆိုလိုရင်မဟုတ်ဘူး နောက်ခဏိကမရဏသင်္ခါရဓမ္မတွေခဏတိုင်းခဏတိုင်းဖြစ်ပြီးတာနဲ့ပြည့်နေတယ်ဆိုတော့ခဏိကမရဏကိုလည်းဒီမှာရည်ရွယ်ပြီးတော့ပြောဆိုခြင်းမဟုတ်ဘူး။နောက်သမုဒိမရဏလို့ခေါ်တယ်ကတော့တစ်ပင်တည်တယ်၊တန်တည်တယ်၊ဗရာတည်တယ်၊ကြီးတည်တယ်ဆိုတဲ့ဒီလိုမျိုးသမုတ်ထားတဲ့တည်ခြင်းမျိုးကိုလည်းဒီနေရာမှာရည်ညွှန်းပြီးတော့ပြောတာမဟုတ်ဘူးတဲ့။ဒီမှာရည်ညွှန်းပြီးပြောတာခုနပြောတဲ့ဘဝတစ်ခုမှာအကျုံးဝင်နေတဲ့ဇီဝိတ္တရီတက်ဆောင်တက်ကလေးရဲ့ပြည့်စည်ချုပ်ပြတ်သွားခြင်းပေါ့ ပြည့်စဲသွားခြင်းပေါ့အဲ့ဒါကိုရည်စူးတာလေဒါလေးတစ်ချက်ဦးဇင်းတို့ဒီမန္တန်တို့သတိဘာဝနာပွားများတဲ့အပိုင်းမှာဒီတစ်ချက်ကလေးကိုဒါမှတ်ခဲ့ရမှတ်ခဲ့ရဆိုဦးဇင်းတို့နောက်ပိုင်းမှာဒီမန္တန်တို့သတိဒီဒါတမာတိထူထောင်တဲ့အခါမှာဥပ္ပဇရာတမာတိကြီးစိုက်တယ်ဘာကြောင့်လဲဆိုတဲ့အပိုင်းကြီးပြန်ပြောတဲ့အခါမှာဒါလေးနဲ့ဆက်ဆက်ပြောကြရအောင်အဲ့တော့တေခြင်းလေးမျိုးထဲမှာဒီနေရာမှာဇီဝိတ္တိပြည့်စဲခြင်းလို့ခေါ်တဲ့ဒါတေခြင်းမျိုးကိုဒီနေရာမှာ ဒါရည်ညွှန်းပြီးတော့ပြောတယ်လို့ဒီလိုလေးမှတ်ခဲ့ဓမ္မစီတာမရဏယန္တာလူဤတည်ခြင်းမျိုးခဏိကမရဏသင်္ခါရတရားတွေခဏမစဲတသေးသေးဖြစ်ပြီးပြနေတာမျိုးအဲလောကရဲ့သမုဋ္ဌာရဲ့တည်ခြင်းမျိုးတွေကိုရည်စူးတာရည်ညွှန်းတာတာမဟုတ်ဘူးဒီလိုမှတ်ခဲ့ပေါ့ကောင်းပြီအဲ့တော့ဒီမှာရည်ညွှန်းတာကသတော်ကပြောတယ်ဘဝတစ်ခုမှာအကျုံးဝင်နေတယ်ဒါတက်ဆောင်တက်ဇီဝိတရဲ့ပြည့်စည်ခြင်းကိုဒီမှာကမရဏလို့ဒါရည်ညွှန်းပြီးပြောတယ်ကောင်းပြီ အဲ့မရဏဒီဘယ်နှမျိုးရှိတုံးလို့မေးတော့ဦးဇင်းတို့နှစ်မျိုးရှိတယ်ဓာတုတကကြီးဒီမိုင်းရင်သိပြီးသားပေါ့ကာလမရဏအကာလမရဏဆိုမရဏနှစ်မျိုးတည်တဲ့တည်တိုက်တဲ့အချိန်ကာလမှာတည်တာဒါကာလမရဏမတည်တဲ့မတည်ထိုက်သေးပဲနဲ့အချိန်ကာလအရမတည်တဲ့မတည်ထိုက်ပဲနဲ့တည်တာမျိုးကိုဒါအကာလမရဏဆိုပြီးဒီလိုသုံးတယ်။ကာလမရဏနဲ့ပတ်သက်လို့တော့ဟိုဦးဇင်းတို့အဘိဓမ္မာကဟိုတည်ခြင်း၄မျိုးနဲ့ပြန်ပြောလို့ရှိရင်ပေါ့ ဒါပုံညက်ခရကမ္မခရဆိုပြီးရှိတယ်အဲ့ဒါပုံညက်ခရကောင်းမှုတွေကံတွေကုံလို့တည်တာလည်းရှိ ကမ္မခရကံကုံလို့တည်တာပေါ့နော်ကံကုံလို့တည်တာလည်းရှိနောက်တစ်ခါဥပယက်ခရခုနကောင်းမှုကံကုံလို့ပဲဖြစ်ဖြစ်တတန်အာယုခရတတန်ကုံလို့ပဲဖြစ်ဖြစ်ပေါ့တတန်ကုံလို့တည်တာဖြစ်ဖြစ်ပေါ့နှမျိုးနဲ့လည်းတည်နိုင်နောက်တစ်ခုကတော့ဥပ္ပစ္စည်းတကမရဏလို့ခေါ်တာပေါ့ကံမှုပစ္စည်းတက မရဏဥပ္ပစီရဏမရဏလို့ခေါ်တယ်ဒါဥစဉ်ဥပမာလို့ပြောရင်ဥပ္ပစီရဏကံနဲ့တည်တယ်ဆိုတာဒါမျိုးဒါကိုကြတော့သူအကာလမရဏအဲ့တော့ကံကုံလို့တည်တာမျိုးတက်တန်းကုံလို့တည်တာမျိုးသို့မဟုတ်ကံဟောတက်တန်းဟောနှမျိုးစုံကုံလို့တည်တာမျိုးစီဒါကာလကာလမရဏထဲမှာကျုံဝင်ပြီးတော့ကံကုံလို့လည်းမဟုတ်ဘူးတက်တန်းကုံလို့လည်းမဟုတ်ဘူးဒါပေမဲ့ဒီကနဥပ္ပစီရဏကံတစ်မျိုးမျိုးကြောင့်ပေါ့ဒါတည်တယ်ဆိုရင်တော့ဒါကအကာလမရဏလို့ခေါ်တယ်အဲ့တော့ဒီနေရာမှာပေါ့ဥမာကံကုံလို့တည်တယ်ဆိုတာနဲ့ပတ်သက်လို့တော့ ဒီခါလေးမှာဦးဇင်းတို့ဟိုကံပေါ့ကံကကုံသွားတယ်ကံကုံသွားတဲ့အတွက်ကြောင့်ဒါသေးတာအချို့ကျတော့မှတက်တန်းကုံတာပေါ့တက်တန်းကုံတယ်ဆိုတာကတော့ဥမာလူတက်တန်းရှင်နေမျက်မှောက်က85ရေပုံရ80စသည်အပြင်ဒီလိုတက်တန်းရှင်အဲ့လူတက်တန်းကုံသွားလို့သေးတာကတော့အာယုခရပေါ့နော်တက်တန်းကုံလို့သေးတာအာယုခရမရဏ ဒီခါလေးမှာကံကုံလို့တည်တယ်ကံကလည်းဥမာလူဘဝတတန်အရာကံကဒီကောင်းကံကြီးကုံသွားလို့တည်တာမျိုးရှိတယ်ပေါ့အဲဒါဆိုရင်ကံကမလိုက်တော့လို့ကုံသွားလို့တည်တာဒါလည်းပဲကာလမရဏနောက်တစ်ခါအဲ့နှစ်မျိုးစုံကုံတာပေါ့ကံလည်းကုံတယ်တတန်လည်းကုံလို့တည်တာမျိုးနောက်တစ်ခုကနဥပိစေရဏမရဏဆိုတာကတော့ခုနဟိုဒီရက်မှာတော့တာရကလေးပြီးထားတာရှိပံပိတံလုံးဆိုတော့ဦးဇင်းတို့ဥမာ ဒုတိဆိုတဲ့မာနတရားပေါ့ဟိုးရှိဘုရားတဆူလက်ထက်တော်အဲဒီကတာဝကတပါးကိုတောင်းပြီးတော့သူကနောက်ရှင်ဖြစ်စီနောက်ရှင်ဖြစ်စီတဲ့အတွက်ကြောင့်ဘာဖြစ်သွားတော့အဲ့ဒီမှာသူလည်းပဲဇီဝိတိန်လေးပြတ်ဆဲသွားတယ်ဇီဝိတိန်လေးပြတ်ဆဲပြီးတော့တေးရတယ်ပေါ့အဲဒါရိတိတာတတန်းကုံလို့လည်းမဟုတ်ဘူးကံကုံလို့မဟုတ်ဘူးဒါပေမဲ့ဒီလိုကံတပါးကနောက်ရှင်ဖြစ်စီလိုက်လို့တေးတာမျိုးပေါ့အော်နောက်တစ်ခုဦးဇင်းတို့ နန္ဒဆိုတဲ့ဦးဇင်းတို့ဘုရားရှင်လက်ထက်မှာဆိုနန္ဒဆိုတဲ့ဒီအမျိုးသားတယောက်ရှိတယ်။အဲနန္ဒဆိုတဲ့အမျိုးသားတယောက်ဒီဦးဇင်းတို့ဒီဘလောကပြောခဲ့တဲ့ဥပလောင်ထေရီပေါ့ဒါဘုရားရှင်ရဲ့လက်ဝဲတော်ရန်ဒါထေရီမှာတပါပေါ့ရန်တာမထေမြတ်တပါကိုတွားပြီးတော့ဒါလွန်လွန်ရွရွစော်ကားတဲ့အတွက်ကြောင့်တခါလေအဲ့မှာပဲဒါဟိုမြေမျိုးပြီးတော့တည်ဆုံးရတာမျိုးဒါတွေဒီဒါကာလ မဟုတ်ဘဲနဲ့မတည်တဲ့မတည်ထိုက်သေးဘဲနဲ့တတန်းကုန်လို့မဟုတ်ဘူးကံကုန်လို့မဟုတ်ဘဲနဲ့တည်သွားတဲ့အတွက်ဒါကိုဥပ္ပစေတနာမရဏနောက်ဒီနေ့မျက်မှောက်ကဲမှာဆိုကြပါစို့လက်နဲ့တစ်ခုခုနဲ့ဒါအာသူများတက်လို့တည်တယ်အာပြစ်ကတ်လို့တည်တယ်စသည်အပြင်ဒါမျိုးတွေဒီဥပ္ပစေတနာမရဏထဲမှာအကျုံးဝင်နေလို့တလုံးသဘောပေါက်ရဒီမှာပြောချင်တာကအဲ့၄မျိုးပဲ၄ပဲအကြောင်းတစ်ခုနဲ့ပဲဖြစ်ဖြစ်တည်ခြင်းမျိုးကိုဒီမှာဒါပွားများလို့ရတယ်မရဏတတိပေါ့ အဲ့ဒီဒါဘဝတစ်ခုအတွင်းမှာအကျုံးဝင်တဲ့ဇီဝတင်ပြည့်ရဲ့ပြည့်စဲသွားခြင်းကောင်းပြီတော့ဒီတော့ဒီတည်ခြင်းတရားပေါ့မရဏုတ္တိကိုပွားများခြင်းတဲ့ပုဂ္ဂိုလ်ဒီဒါဘဝတစ်ခုမှာအကျုံးဝင်တဲ့ဇီဝတင်ရဲ့ပြည့်စဲခြင်းကိုဒါဆင်ခြင်ပြီးတော့ပွားများရမယ်ပွားများတဲ့အခါကျဘာလုပ်မလို့ဒါဆင်ခြင်တဲ့နေရာလေးတစ်ခုကိုဒါချင်းကပ်ဆင်ခြင်တဲ့နေရာလေးဆင်ခြင်တဲ့နေရာလေးတစ်ခုကိုချင်းကပ်ပြီးရောဒါမရဏဘဝိတ္တိ တည်ခြင်းတည်ဖြစ်လက်မရဏံဘဝိတ္တိဒါတည်လက်တာသို့မဟုတ်လည်းဇီဝိတ္တိယဥပိစိတ်စိတ်တတိဥပိစိတ်တတိဒါဟောငါရဲ့ဇီဝိတ္တိနေဒီချုပ်ပြတ်သွားလိမ့်ဒါမှမဟုတ်လည်းမရဏံမရဏံဒါတည်ခြင်းတည်ခြင်းတလို့သွားလို့ရတယ်ဟိုနောက်ပိုင်းမှာတော့ဦးဇင်းတို့ရှိပါတယ်မရဏမေတုံဇီဝိတ္တမေအာဒုနောမရဏမေမင်္ဂ ాయి မရဏတည်ခြင်းဒီတုံမြင်ရဇီဝိတ္တမေအာဒုံမင်္ဂ ాయి ဇီဝိတ္တတရှိရာခြင်းဒီအာဒုံမမြင်ဘူး ဒီလိုလဲပွားများလို့ရတယ်ပေါ့အဲ့လိုစိတ်ညစ်တဲ့အရာလေးကိုချင်းကန်းပြီးတော့အဲ့လိုမှန်မှန်ကန်ကန်နှလုံးသွင်းပြီးပွားများရင်တော့ဒါမန္တန်နှုတ်တတိကမ္မထံဖြစ်တယ်ဒါပေမဲ့ဒီမှာမန္တန်နှုတ်တတိကမ္မထံကိုပွားများအထုတ်တဲ့သူတော်ကောင်းတွေဒါသိထားရမယ့်အချက်လေးတွေရှိပြန်သေးတယ်အဲ့ဒါမှလည်းဆိုတဲ့အခါကျတော့အကယ်၍မြန်ယောနိတော်မနတိကာရမဟုတ်ပဲနဲ့အာယောနိတော်မနတိကာရဖြစ်ခဲ့ရင်သူကဘာဖြစ်တော့ ဥမာမိမိတိတ်ပြီးချစ်ခင်လာတဲ့ပုံကိုတကူတယောက်ပဲတည်ခြင်းကိုသွားပြီးဆင်ခြင်မိရပေါ့ဆင်ခြင်မိရင်ဘာဖြစ်ပြန်လို့ဆိုတော့သူကအဲ့မှာတောကဝင်လာတယ်မကိုရဲ့မိဘကိုရဲ့သားသမီးစသည်ရမယ်လို့မိမိနဲ့ချစ်ကြွဝင်နေတဲ့ပုံကိုယ်ရဲ့တည်ခြင်းတရားကိုဆင်ခြင်ရင်တောကဝင်ဟောနောက်တစ်ချက်ဒါကြောင့်မလို့ဆိုလိုရင်းကမိမိနဲ့တိတ်ချစ်တဲ့ပုံကိုယ်ကိုစပြီးမပွားများတဲ့ဟောနောက်တစ်ခုမိမိရဲ့ယံသူပေါ့မိမိနဲ့ဟိုမိမိနှစ်သက်ရတဲ့ပုံကိုမဟုတ်ဘူးပေါ့ အဲ့လိုပုံကူမျိုးပဲတေခြင်းတရားကိုသွားပြီးဆင်ញင်မြိုင်လေဘာဖြစ်တတ်တုံဆိုတော့တဲ့အာပါမောက်ဇဏဥပ္ပိဇတိဝမ်းမြောက်တတ်တယ်ဘာဖြစ်တော့ပါမောက်ဇဏဥပ္ပိဇတိအာဝမ်းမြောက်တယ်ပေါ့ဘာဖြစ်တယ်ဝမ်းမြောက်ခြင်းဖြစ်တယ်ဝမ်းမြောက်ခြင်းဖြစ်တယ်ဆိုတော့ဒီကနေ့မှတရားအထုတ်ခြင်းဝမ်းမြောက်တယ်ရှင်များမကောင်းဘူးလားလို့တလူပြောလို့တော့ရတယ်ဒါပေမဲ့တမန်တေတရားကိုကုသိုလ်စိတ်နဲ့မဟုတ်ဘဲနဲ့ကိုယန္တူပျက်စီးသွားတာကိုဝမ်းမြောက်နေပြန်ရင်လည်းဒါဒီ ဟိုတရားမဟုတ်တော့ဘူးသူကဓမ္မမဟုတ်တော့အဓမ္မဖြစ်တော့ပဲအကုသိုလ်ဖြစ်မှာနော်အဲ့ပုံမှာသွားပြီးတာယာနေတယ်ဆိုရင်ဒါကအစဉ်မပြေဘူးဒါကြောင့်မလို့မိမိရဲ့မနစ်တဲ့မိမိမနစ်တဲ့အတုံးမိမိရဲ့ရန်သူဒီလိုပုံကိုယ်တွေပုံမှာလည်းဒါမပွားများရဘူးတဲ့ဟောနောက်တစ်ခုကတော့ဟိုအလေအလတ်ပုံကိုပေါ့အလေအလတ်ပုံကိုယ်တွေကိုလည်းမပွားများရဘူးပွားများလို့ရှိရင်အမှန်တန်ဝေကောနာဥပိစေတိတန်ဝေကမဖြစ်ပြန်ဘူး ။နောင်ဝင်ကမကြည့်ဘူးဆိုတော့ဘာပြောတာလို့ဆိုတော့ဥမာတုတ်တန်ဆောင်တွေပေါ့လေ။အဲအဲ့လိုပုံကူမျိုးတွေကြီးလည်းပဲတဲ့သူကဒါလိုပဲနေ့စဉ်ဒေတာတွေကိုမြင်တယ်သူတော့ကိုယ်နဲ့မဆိုင်တဲ့ပုံကူပေါ့အလဲအလတ်ပုံကူတွေချစ်တဲ့ပုံကူလည်းမဟုတ်မုန်းတဲ့ပုံကူလည်းမဟုတ်။အဲ့ဒီပုံမှာတခါလေတုတ်တန်တစားအလားပြစ်ထားကိုလာကြည့်ပြီးတော့သူတို့စီမံဆောင်ရွက်တင်တာဆောင်ရွက်တယ်။ဒါပေမဲ့သူတို့တို့လည်းပဲအဲ့ဒီမှာတန်ဝေကမဖြစ်ပြန်ဘူး။တတိတန်ဝေကမဖြစ်ဘူး။ဟိုတော့ကတကယ်ကြီးတို့ပြောသလိုပေါ့လေ။ဆရာဝန်တွေများလည်း ဒီလိုမျိုးအတွေ့အကြုံများရင်ဒါကလေကိုယ်နဲ့မဆိုင်လို့ဖြစ်တော့သတိတံဝက်ကမဖြစ်ဘူးဆိုတာဒီသဘောလေးတွေပါပါတယ်အဲ့တော့ဒါကြောင့်မလို့လည်းပဲဟိုအလေလန်းပုဂ္ဂိုလ်တွေပုံမှာလည်းစပြီးမန္တနုသတိဘာဝနာပွားများလို့မရနောက်တစ်ခုကတော့ဘာဖြစ်လဲမိမိကိုယ်ကိုမိမိကိုယ်ကိုလည်းပဲဒီကတဲ့မန္တနုသတိဘာဝနာမစပြီးတော့ပွားမပွားများရဘူးတဲ့ပွားများရင်ဘာဖြစ်တော့အဲ့ဒါတန်တန်တာတော့ဥပ္ပစ္စတိတဲ့ဒါကလည်းဟိုတတော်ကပြောတဲ့ဟိုဦးဇင်းတို့ အငုံနဲ့စ၍အပြုံးနဲ့ဆုံးမယ်ဆိုတဲ့တရားမှာခုနဇနုသောနိပုံနာကြီးတို့လိုပေါ့နော်ကိုယ်တည်ခြင်းကိုကိုစဉ်းစားလာတဲ့အခါတခါဒီမှာကြောက်လန့်လာတာမျိုးရှိတယ်အဲ့ဒါကိုဒီမှာလည်းပဲအဲ့လိုပေါ့ကိုယ့်ကိုကိုယ့်ရဲ့တည်ခြင်းကိုစင်ញင်မြန်ရင်လည်းပဲတဲ့အဲ့ဒါကြောက်လန့်မှုတွေဖြစ်လာတတ်တယ်တဲ့ဒါကြောင့်မလို့လေမိမိကိုယ်ကိုမိမိမစင်ញင်ရပါဘူးတဲ့စပြီးတော့မပွားများရအောင်ဒါပေမဲ့ဒီမှာသူကပြောထားတာရှိတယ် ဒရိတံတပ္ပံပိတတိတံဝေကညာနာဝိရဟိတောဟောတိအခုပြောခဲ့တဲ့၄မျိုးရှိတယ်။ဒါမိမိချစ်တဲ့ပုဂ္ဂိုလ်စာမပွားများရဘူး၊မုန်းတဲ့ပုဂ္ဂိုလ်စာမပွားများရဘူး၊အလယ်လတ်ပုဂ္ဂိုလ်မပွားများရဘူး၊မိမိကိုယ်ကိုယ်လည်းမိမိမပွားများရဘူးစပြီးတော့လို့ဒီလိုပြောထားတာ။ဒီအားလုံးဒီတဲ့ဒါတတိတံဝေကညံကင်းနေတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာပါ။တတိကင်းနေတဲ့တတိလက်လုံးနေတဲ့အာတံဝေကတွေတိတ်ပြီးတော့မအားမကောင်းဘူးဉာဏ်ပညာကလည်း ရှင်းမထားဘူးဆိုတဲ့ဒီလိုပုံကိုယ်တွေအတွက်ကိုပြောတာပါတဲ့ဒါနဲ့တာမန်ပုံကိုယ်တွေရတတ်ပါတယ်ပေါ့နော်အဲထားတာဘုသူတ္တဒါပေမဲ့ဒီနေရာမှာဦးဇင်းတို့ကိုယ့်ကိုပွားများလာတဲ့ပတ်သက်လို့ခုနထိတ်နှံ့မှုတွေဖြစ်တယ်ဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့နည်းနည်းလေးဒုဒကာကြီးဒကမကြီးကိုဒီမှာဟိုထပ်ပြီးတော့ပေါ့နော်ပြောကျင်တာတစ်ခုရှိတယ်အဲ့ဒါမှလည်းဆိုဦးဇင်းတို့လွန်ခဲ့တဲ့၄၅၈နှစ်လောက်ကပေါ့ဦးဇင်းတို့ယောဂီတယောက်နဲ့စုံမှုတယ်အဲ့တို့ယောဂီတယောက်ဒီ တရားဘာဝနာတွေကိုတကယ့်ကိုအချိန်ကြီးအများကြီးပြီးပြီးနှစ်နှစ်ချီပြီးတော့ပွားများအားထုတ်နေတဲ့သူတော်ကောင်းတယောက်ဖြစ်အာနာပါနကမ္မထံကိုတော်တော်လေးတဆိုင်မှမအားထုတ်သို့တော့ကမ္မထံကခုနလိုဇန်သမารိကြီးစိုက်တဲ့ဒီအောင်မြင်တဲ့အစဉ်တော့မရောက်သေးဘူးပေါ့မရောက်တဲ့အခါကျတော့ဇာသမားတွေကလည်းပဲထိုသူတော်ကောင်းကိုဗာပြစ်တုံဆိုတော့ဒါဩကမ္မထံအာယုံလေးတွေပြောင်းပြီးကမ္မထံနဲ့ဒါယောဂီနဲ့မသိတော်လို့လားဆိုပြီးတော့ကမ္မထံလေးတွေပြောင်းပြောင်းပြီးတော့သင်ပေးတော့ အဲ့မှာဘာကမ္မထံကိုသင်လိုက်ဆိုဒီမရဏနုတ္တိကမ္မထံလေးကိုဆရာသမားကနည်းနည်းလေးနှလုံးသွင်းဆင်ခြင်ဖို့ဒါသင်ပေးတာပေါ့အဲ့လိုသင်ပေးလိုက်တဲ့အခါမှာယောဂီသူတော်ကောင်ဘာဖြစ်သွားတော့ဆိုတော့အဲ့မရဏနုတ္တိကိုဆင်ခြင်တာဒီကလည်းကြောက်တဲ့စိတ်ကြီးပေါ်လာတယ်အဲ့ဒီယောဂီကတော့ဒီမရဏနုတ္တိသိခြင်းတရားကိုဆင်ခြင်လိုက်ရင်ဒီကလည်းရင်ထဲမှာမကောင်းတော့တုံတုံလှုပ်လှုပ်ဖြစ်လာတယ်သိခြင်းတရားကိုကြောက်လာကြောက်လာတဲ့အခါကျဆရာသမားကအဲ့ဒါနဲ့ဟိုဆက်ပြီးတော့ဒီကမ္မထံနဲ့အစင်မပြေဘူးပေါ့တရက်ပေါင်းများနှစ်ရက်ပေါင်းများ အတမာတိတွေလျော့ကြဒီခါလေးယင်ဒီပန်းတွေတုံးတလို့ဖြစ်လာဖြစ်လာတဲ့ခါကျဇာသမားကြောင့်တော့ဇာသမားဒါဆိုမရှိနဲ့အိုးလို့အခြားခြားကမ္မထန်တွေကိုဒါသင်ပေးလိုက်အခြားခြားကမ္မထန်တွေကိုအထုတ်လို့တော်တော်လေးပြန်ပေါက်မြောက်ပြီးအောင်မြင်ပြီးအာနာပါနပြန်ကြလို့အောင်မြင်ပြီးဆိုတော့မှနောက်ဆုံးမှအခုလိုအဆင့်လောက်ပေါ့ကတိုင်း7ပါးတမဘတ်7ပါးပေါက်ပြီးဆိုတော့မှဒီအဆောင်ကြောင့်ကမ္မထန်အနေနဲ့တင်းတဲ့အပိုင်းကြမှာဒီမရဏုတ္တိကမ္မထံကိုပြန်ပြီးတော့သင်ပေးအဲ့လိုသင်ပေးလိုက်တဲ့အခါကျတော့အထုသူတော်ကောင်းတွေနဲ့ပဲဒါအောင်အောင်မြင်မြင်နဲ့ဒါ မန္နာနုဒတိကမ္မထံကိုလည်းပွားများနိုင်တယ်ဆိုတဲ့ဒါတာတကာလေးရှိခဲ့တယ်ပေါ့ဒါကြောင့်မလို့တကာလေးမှာဦးဇင်းတို့ယောဂီတွေလည်းဒါဟိုစုံရပါတယ်အချို့ကဟိုဝရိယအားလေးနဲ့လို့ဦးဇင်းတို့ကဝရိယတက်ကလေးကောင်းသိခြင်းလို့အသိခြင်းတရားလေးကိုဆင်ခြင်ပေးပါတယ်အချို့ကသိခြင်းတရားကိုဆင်ခြင်နေခုနပေါ့ဒါတကာလေးထိတ်လန့်လာတာကြောက်လာတာပေါ့တကာလေးတရားမှာကြောက်လာတယ်ဒီလိုဖြစ်လာတတ်တယ်အဲဆိုရင်တော့ဒါဟိုအခြားကမ္မထံလေးပြောင်းပြီးရှုတာမျိုးဒါလည်းလုပ်တဲ့ကောင်းမင်း အဲ့တော့ဒီလိုပေါ့လေဟိုတိတ်ချစ်တဲ့ပုဂ္ဂိုလ်လည်းစာမပွားများနဲ့မုန်းတဲ့ပုဂ္ဂိုလ်ကိုလည်းမပွားများရဘူးအလယ်လတ်ပုဂ္ဂိုလ်ကိုပွားများလဲခုနတုတ်တန်တစားမှာလောက်တဲ့ပုဂ္ဂိုလ်တွေကဲ့သို့ပေါ့သူပါရတာတွေကဲ့သို့ပဲဒါဟိုတတိတံဝေကမဖြစ်တတ်ဘူး။နောက်မိမိကိုယ်ကိုမိမိပွားများပြန်ရင်လေထို့တူပဲတဲ့ဒါထိတ်လန့်မှုတွေဖြစ်တတ်တယ်ပေါ့။ဒါပုဂ္ဂိုလ်တိုင်းမှာလို့ဒီလိုတော့မဆိုလို့ခဲ့တာ။အဲ့လိုဖြစ်ပြီဆိုတဲ့အခါကျဘာလို့မလို့ဒီမန္တနုတ္တိကမ္မတံဘယ်လိုပုဂ္ဂိုလ်မျိုးကိုပွားများရမလဲဆိုတော့ခုနသူ့ဘာသူပေါ့ အလိုလိုသိတဲ့ပုံကုမျိုးတယောက်ပေါ့ရှေ့ကကိုကမြင်မှုတွေဒီပုံကုမိမိရဲ့ဟိုပတ်ဝန်းကျင်မှာမြင်မှုတွေ့ခုတွေသူ့ရဲ့ပြည်စုံခြင်းတွေကိုလည်းကိုကကြားသိထားတယ်ပေါ့အဲ့လိုပုံကုတယောက်သိသွားတာကိုအဲ့ဒါကိုဒါဆင်ခြင်းပြီးတော့ဒါတည်ခြင်းတရားကိုပွားများမယ်ဆိုရင်အဲ့မှာဘာဖြစ်မလို့တတိဇာတံဝေကင်းဇာညာနေဇာယောစိတဝါမရဏံဘုိတတိတိအာရိဏနယေနာမနတိကတောပုဒ္ဒေတံဘောဆိုပြီးဒီလိုဒါစာပေကဖွင့်တယ်ပေါ့ဝိတ္တုတိမတ် အဲဘာပြောတာလို့ဆိုတဲ့အခါကျတော့အဲ့လိုကိုရှိကမြင်မှုတဲ့ပုဂ္ဂိုလ်တို့တယောက်ကတည်ကြည်ပြည့်စည်သွားတာကိုအာယုံယူပြီးသူ့ရဲ့ပြည့်စုံခြင်းတွေကိုပါအာယုံယူပြီးအခါဩတတိဒီလိုပုဂ္ဂိုလ်တွေလည်းပဲဘဝတစ်ပါးကိုစွန့်သွားတာပဲဆိုပြီးတော့တတိတရားတွေတန်ဝေကတရားတွေဉာဏ်တရားတွေနဲ့ရှင်ပြီးတော့မရဏံဘောတတိတည်ခြင်းတရားတွေဖြစ်လာလိမ့်မယ်မရဏမေဘောတတိငါတည်ခြင်းတရားတွေဖြစ်လာလိမ့်မယ်လို့ဒီလိုမျိုးစင်ញင်နှလုံးသွင်းမယ်ဆိုရင်တော့ဒါနှလုံးသွင်းတိုက်ပါတယ်အဲ့လိုနှလုံးသွင်းရင်ဘာဖြစ်မလို့ ထိုလိုကဲ့သို့နှလုံးသွင်းတဲ့ပုဂ္ဂိုလ်တယောက်မှာတခါတည်းဘာဖြစ်တော့ယောနိသောမနတိကာရလည်းမှန်သွားပြီဆိုတဲ့အခါကျတော့အဲ့မှာတခါတည်းအချို့ချို့ပုဂ္ဂိုလ်တွေမှာတဲ့និဝရဏနေဝိက္ခံပန္တိဝိက္ခံပန္တိនិဝရဏတွေကွာသွားတယ်និဝရဏတွေကွာသွားတယ်និဝရဏကွာပြီးတော့ဘာဖြစ်တော့ မရဏမရဏတတိတန်ထာတိတည်ခြင်းတရားတွေတခါတည်းညာထဲမှာထင်ရှားလာတည်ခြင်းတရားတွေထင်ရှားလာပြီးတော့ဘလောက်တိဖြစ်သွားတော့ဆိုရင်စိတ်ကတခါတည်းအဲ့ပုံမှာတီးကြီးပြီးတော့ဥပ္ပဇာရမတ္တမေယောကပ္ပတတာဟောတိဥပ္ပဇာရသမာဓိရောက်တော့ဒါဦးဇင်းတို့စိတ်တဝိတ္တိဘိုင်းကအ ਨੇ ဆုံးဥပ္ပဇာရသမာဓိကိုရောက်ရမယ်ဆိုတဲ့အတိုင်းပေါ့ဒီမနာနုဒ္ဒရိကမ္မဋ္ဌာန်းကိုပွားများရင်အဲ့ဥပ္ပဇာရသမာဓိတိတာရောက်သွားတယ်ဒါဧကိစ္စတာအချို့ချို့သောပုံကိုယ်တွေမှာဒီလိုဖြစ်တယ် ဒါပေမဲ့အချို့ချို့ပုဂ္ဂိုလ်တွေကျအဲ့လိုမဖြစ်ပြန်ဘူးမဖြစ်ရင်ဘာလို့လဲထိုပုဂ္ဂိုလ်တွေအတွက်ကြောင့်နောက်တစ်ခါတစ်မျိုးပြောင်းပြီးတော့အချင်းအရာရှင်မျိုးနဲ့ဒါဆင်ញင်ရပြန်အခုလိုပေါ့ရှင်ရှင်ကမိမိတွေ့ခဲ့မှုတွေပုဂ္ဂိုလ်တယောက်အဲ့ပုဂ္ဂိုလ်တယောက်သိချင်းပျက်စီးသွားတာကိုအာရုံယူပြီးသိချင်းတရားကိုဆင်ញင်နေရင်လည်းဒါဒီမရဏတတိကမ္မဋ္ဌာန်မရဏတတိကမ္မဋ္ဌာန်ကအောင်မြင်နိုင်တဲ့ဥပ္ပဇာရသမတိထိရောက်နိုင်တယ်ဒါက အောင်မြင်တဲ့ပုံကိုမောင်မြင်ဘူးမောင်မြင်ဘယ်လိုလုပ်ကြမလဲမောင်မြင်လို့ရှိရင်တောင်နီလန်းနေရှာရတာပေါ့နီလန်းရှာတော့ဦးဇင်းတို့ဒါဂရမ်များမှာဒါနီလန်း၈မျိုးနီလန်း၈မျိုးဒါဝဒကပြစ္စုပတ္ထနာတော်ဟောနောက်တကတံပတ္တိဝိပတ္တိတော်ဥပါဒံဟရဏတော်ကာယဘဟုတာရဏတော်အာယုဒုပလတော်အာနိမိတ်တော်အဒါနာပိစိတာတော်ခဏ ပရိတတော်ဆိုပြီးအဲ့လိုအချင်းရာရှင်မျိုးပေါ့အချင်းရာရှင်မျိုး ਨੇ ဒါဆင်ញင်ခိုင်းတယ်အဲ့တော့အချင်းရာရှင်မျိုးကဘာတွေလုပ်လို့မေးတော့နံပါတ်1ဝဒကပစ္စုပ္ပထာနာတော်ဆိုတာကဘာပြောတာတုံးဆိုတော့သူတတမကဲ့သို့ဒါရှိရှိပြီးတော့ဆင်ញင်ရတယ်ဒီသိချင်းတရားကိုသူတတမတယောက်ကဲ့သို့ရှိရှိပြီးတော့ဆင်ញင်ရဒါကိုတော့ဝဒကပစ္စုပ္ပထာနာတော်ဟောနံပါတ်2 တမ္ပတိဝိပတ္တိတော်တမ္ပတိဝိပတ္တိတော်ဆိုပြည့်စုံခြင်းပျက်စီးခြင်းဤအဖြစ်နဲ့ဆင်ခြင်းပေးရတယ်။ဟောနောက်တစ်ခါဥပတံဟရဏတော်တည်ခြင်းကို အနိတုဆောင်ပြီးဆောင်သောအဖြစ်နဲ့လည်းဆင်ခြင်းပေးရတယ်။ဆိုလိုကမိမိကအနာမှာတိတ်ပြီးတော့နင်းနီးကက်ကက်ဆင်ခြင်းပေးရတာပေါ့တည်ခြင်းတရားပေါ့ဥပတံဟရဏနောက်တစ်ခါကာယဘဟုတာရဏတော်ဒါဒီခန္ဓာကိုယ်ကြီးရုပ်တရားကြီးဒီတတ္တဝအများနဲ့ဆက်ဆံနေတယ်လို့တော်တော်လေးဆင်ခြင်းပေးရတယ် ဟောနောက်တစ်ခါကျတော့ဗာလဲဆိုတော့အာယုဒုဗလန္တောအသက်ဤအာနေတဲ့အဖြစ်ကိုလည်းဆင်ခြင်ပြရတယ်နောက်တစ်ခုအနိမိတ်တာတော့တည်ခြင်းသဘောတရားမှာအမှတ်နမိတ်ဆိုတာမရှိဘူးနောက်ပိုင်းဦးဇင်းတို့ဒါလေးတွေဘိုင်းမှာလည်းဒါအမတန်တတိတံဝေကရစရာကောင်းပါတယ်အာနိမိတ်တာတော့ဟောပြီးတဲ့အခါကျတော့အတ္ဒါနပရိစေတာတော့အသက်တန်အပိုင်းအခြားအဖြစ်လည်းဆင်ခြင်ပြရတယ်နောက်တစ်ခါခဏပရိတ္တတော်အသက်ရှင်စေ ခဏဤတိုးတောင်းနေအဖြစ်ပေါ့ဆိုလိုရင်းကဥစဉ်တို့လူဘဝရဲ့တတန်ဒီဟိုပထမအာယုတုတ်တန်များမှာဆိုဒါအင်မတန်တိုးတောင်းနေဆိုပြီးဘုရားရှင်ကဒီလောက်ထိဒါဟောထားတာရှိတယ်ပေါ့ကဲဒါအဲ့လိုမျိုးအချင်းရာရှင်မျိုးနဲ့ပေါ့ဒါဆင်ရင်းပေးလို့ရှိရင်လည်းပဲဒါမန္တနုတ္တိကမ္မထံမှာဒါအောင်မြင်နိုင်ပါလေတဲ့တော့ကောင်းပြီအဲ့တော့အဲ့ရှင်မျိုးတွေကဦးဇင်းတို့နံပါတ်1စားကြရအောင်နံပါတ်1ကဘာလဲဆိုတော့ ဝဒကပစ္စုပ္ပဌာနာတော့အဲလူတသမားကဲ့သို့ပေါ့နော်လူတသမားကဲ့သို့ဒါရှိရှိပြီးတော့ဆင်ခြင်ပြရတယ်။အဲ့ဒါနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီတေခြင်းတရားကိုပေါ့ဆင်ခြင်တဲ့အပိုင်းမှာပေါ့တေခြင်းတရားကိုဆင်ခြင်တဲ့အပိုင်းမှာဒါဦးဇင်းတို့ဒီလူသက်သမားကဲ့သို့မိမိကရှိရှိပြီးတော့ဆင်ခြင်ရတယ်ဆင်ခြင်ရမယ်ဆိုတဲ့အခါကျတော့ဥပမာဆိုကြပါစို့ပုဂ္ဂိုလ်တူတယောက်တည်သွားတာကိုမြင်တယ် အဲတည်သွားတာကိုမြင်ဒါကိုနှလုံးသွင်းနှလုံးသွင်းပြီးတဲ့အခါကျတော့ဩဒီတည်ခြင်းတရားမျိုးတွေကငါတို့ရှိတန်ကိုလည်းအချိန်မီကြာရောက်လာနိုင်နေတယ်လို့စဉ်စဉ်ချင်းပြီးတဲ့အခါကျဘာဖြစ်တော့ဦးဇင်းတို့ပုဂ္ဂိုလ်တဝုတယောက်ပေါ့ဥမာတန်လျက်ကိုထမ်းပြီးတော့မိမိကိုတခါတည်းအသက်ကြီးချွေချတော့မှပမာပေါ့နော်အဲဒီလိုမျိုးလေးဆင်ခြင်ပေးရတယ်ဒါကတော့ဦးဇင်းတို့ဒါဟို သိခြင်းတရားကိုလူတတ်တမောင်းကဲ့သို့ဒါဆင်ခြင်တာပေါ့နောက်တစ်ခုဘယ်လိုဆင်ခြင်ရတော့ဒီသိခြင်းတရားကို တခါလဲဒီဖြစ်လာတဲ့အချိန်ကစပြီးတော့ပေါ့နော်ဒါဆင်ခြင်ရပြန်တယ်အဲ့တော့နံပါတ်1ကအဲ့ဒီဆင်ခြင်တဲ့အပိုင်းမှာတော့ဦးဇင်းတို့ဒါဇာတိတရားပေါ့ဇာတိတရားဖြစ်ပေါ်လာလို့ရှိရင်ဒါမရဏဆိုတဲ့ဇရာမရဏဆိုတဲ့ဒီနာခြင်းနဲ့သိခြင်းကိုဒါဒါရှေ့ရှုပြီးတော့သွားနေတယ်ဆိုတဲ့ ဒီလူတတမပမှာမိမိတို့ကဆင်ញင်ရတယ်အတိဘုနီးလာတဲ့သဘောပေါ့အဲ့ဒီမှာဦးဇင်းတို့ဒီနေရာမှာကာရာလေးတစ်ပုဒ်ဦးဇင်းတို့ဝိတ္တုရိမကဒါဖော်ပြထားတာရှိတယ်အဲ့တော့ဦးဇင်းတို့ဒီတည်ခြင်းနဲ့ပတ်သက်လို့ပေါ့နော်ဒီဆင်ခြင်စရာပေါ့အဲတည်ခြင်းနဲ့ပတ်သက်လို့ဆင်ခြင်စရာနဲ့ပတ်သက်လို့အဲ့တော့ဦးဇင်းတို့ ဝိတ္တိမမှာဦးဇင်းတို့ဒီဘာလေးပြထားတော့ဆိုတဲ့အခါကျတော့ကာရာလေးတစ်ပုတ်ပေါ့ဒါကဘယ်မှာဘယ်ဟာကာရာကိုယူထားတော့ဆိုတော့ဦးဇင်းတို့ဟိုးဇက်ပေါ့ဇက်နိပတ်တော်မှာဒီအယောဂရဇက်ဆိုတဲ့ဒါဇက်တော်တစ်ခုရှိတယ်အဲ့ရနေယူပြီးတော့ဒါဒီဝိတ္တိမကိုကာထားတယ်အဲ့တော့ကာရာလေးကိုဦးစွာဘယ်မှာဦးဇင်းတို့နားကြည့်ကြရအောင်ယမေကရတိံပထမံကပိဝတ္တိမာနဝော အဘုဒ္ဓိတောဝသောယာတိတာကိစ္ဆာနာနိဝတတိဒါကဒီကာရလေးကိုဒါအယောဂရဆိုတဲ့မင်းသားလေးပေါ့ဒါဘယင်ငင်သားမင်းသားတယောက်အဲအယောဂရဆိုတဲ့မင်းမင်းသားကဒါမိဘတွေကိုဒါပြောနေတာပဲမပြောနေတော့ဆိုတော့မဟာရာဇခမဲတော်မြတ်တောင်းလုံးနတ်တို့ဖရာဒါမဲတော်ခမဲတော်တွေကိုဥတည်ပြီးတော့ပြောနေတာပေါ့မဟာရာဇခမဲတော်မြတ်တောင်းလုံးနတ်တို့ဖရာ ယံယောမနောအကျင်တတဝတိဧကရတိန်တခုသောည၌ပထမရှိဥစွာကဗေမိခင်ဤဝံကြာတ၌ဝတ္တိပရိတန်ဤအခြင်းကရောက်တည်နေရပေ၏တတရတိန်ထိုညင့်အခြင်းခါကာလ၌သောမနဝထိုတတဝတိအဘုဒ္ဓိတောဝတပြီးသော တိန်တိုက်ကဲ့သို့အဘုဒ္ဓိတောဝတပြီးသောတိန်တိုက်ကဲ့သို့ဟုတ်တော်ဖြစ်၍ ပရိသန္တိခဏတော့ဘဝတခု၌ရှေးဥအစခဏဟုသောဟောဆိုရသောပရိသန္တိအခါမှပတ်ထားရအစာ၍မေဇုဝတ္တန်32နိုင်ငံပိုင်ဆိုင်စုနှင့်ရှင်သိမိအလိုနိုင်ငံတို့ယာတိရှေးရှု၍သွားနေရပေ၏သာသောမနောတို့တတ္တဝတိယောဤတို့ကိစ္စံကိစ္စံတို့တေမင်းထံသို့သွားနေရသည်ရှိသောနနေဥတ္တတိနောက်သို့တပံပြန်၍လေယုထုံးတံမရှိပါပေ။ အညတတုတကယ်စင်ကြအဖြစ်မရဏမေဝရှင်သေမိထံသို့သာလျင်ဥပါကိစ္စတိကရောက်၍သွားနေရပြီဒါအယောဂရမင်းသားလေးပေါ့ယောဂရမင်းသားလေးကသူ့ရဲ့မိခင်ဖခင်ကိုဒါဒီကာလာလေးနဲ့ဒါလျှောက်ထားနေတာပေါ့နော်အဲ့တော့ဒီနေရာမှာယောဂရမင်းသားဆိုတာဘယ်လိုမင်းသားလဲဆိုတာနဲ့ပတ်သက်လို့ဒီဇက်ကလေးကိုကျွန်တော်ဒါခတ်တူတူသွားကြရအောင်အဲ့တော့ ဘာတခုမှပေါ့ဦးဇင်းတို့ဦးဇင်းတို့ဖရာလောင်းပေါ့အဲ့တော့ဒီဘာနတိပြည်မှာပေါ့ဘာနတိပြည်ပြမတမင်းကြီးမှာမိဖုရားကောင်းကြီးတပါးရှိတယ်ဒီမိဖုရားကောင်းကြီးကဒါပရိသန်နေဒါသာယရဏပရိသန်နေဒါတည်နေပြီသာယရဏလေးတန်တည်တည်နေပြီတည်နေပြီးတော့ဒါကြတဲ့လာစီရစီဖြစ်တဲ့အခါကျတော့ဒါကြတဲ့ဖွမ်းမြင်ပြီဖွမ်းမြင်တဲ့အခါကျဘာဖြစ်တော့ဖွမ်းမြင်လိုက်တာနဲ့ဒီဇိုင်းလေးအဲ့ဒီမှာဘလူးမတကောင်ကလာပြီးတော့စား အဲ့တော့ဒီဘလူမသည်ဘလူဘလူကြောင့်လာစားရတော့လို့မေးတဲ့အခါကျတော့အကြောင်းလေးတွေကတော့တို့တကရေးဒီကမရေးတာယနေ့လူဘဝတွေမှာတတိတံတွေကရလျရတယ်။ဒါကလည်းဘဝတစ်ခုမှာပေါ့အညိုအလေးတွေနဲ့ဘဝတစ်ခုကိုအဆုံးတတ်ခဲ့ရင်ထိုဘဝတွေကဒီကံတွေကရင့်ကျက်လို့အကျိုးပေးနောက်အနာဂတ်မှာစုံတဲ့အခါလဲဒုက္ခတို့အမုန်းတရားတွေနဲ့စုံရတယ်ဆိုတဲ့တာရကတွေအခုဒီဇတ်တော်မှာဆိုလို့ရှိရင်ဒါဒီဘယင်းကမိဖုရားကြီးပေါ့ဒီဘယင်းကမိဖုရားကြီးဒီအတိတ်ဘဝကခုနက ဟိုတာမန်ပေါ့အမျိုးနွယ်တစ်ခုမှာဒါသဗ္ဗတိကလို့ခေါ်တယ်ဒါယနေ့ခေတ်လို့ပြောရင်တော့လင်ပြိုင်ပေါ့နော်မလင်ပြိုင်မယားတွေပေါ့ဆိုလိုရင်းကတော့အမျိုးသားတစ်ယောက်တည်းမှာဒါအမျိုးသမီးနှစ်ယောက်ရှိနေတာပေါ့အမျိုးသမီးနှစ်ယောက်ရှိနေတဲ့အခါကျတော့ဒီမိဘရဲ့ကောင်းချင်းကဒါသူကသားယရနာတွေသားသမီးယရနာတွေထွန်းကားတယ်တစ်ဘက်ကအမျိုးသမီးတစ်ယောက်ကသားသမီးယရနာမထွန်းကားမထွန်းကားတဲ့အခါကျတော့ခုနမိမိနဲ့ဒီလင်ညာပြစ်နေတဲ့ဒီအမျိုးသမီးပေါ်မှာ ခုနအလိုမကျမှုပေါ့နော်ခုန jealous ဖြစ်တာပေါ့ jealous ဖြစ်ပြီးတော့အဲ့စိတ်တွေနဲ့သူကတခါလေဒီမျိုးသမီးကိုမကျင်တတ်ဘူးမကျင်တတ်ဘူးဒါတွေကဘဝများဟိုနှစ်များစွာပေါ့နော်ရက်ဒီလာနှစ်ဒီဒီလောက်ချိန်မှများစွာဖြစ်လာဖြစ်လာတဲ့အခါကျတော့နောက်ဆုံးတေကာလေးအချိန်ရောက်လာတဲ့အခါကျတော့တခါလေစုပါတောင်းလိုက်တယ်ဘလို့စုတောင်းလို့ဒီအမျိုးသမီးမွေးလာတဲ့ကလေးတွေကိုတခါလေဟိုတက်ဖြတ်ပြေးနိုင်တဲ့ဘဝမျိုးရောက်ရပါလို့ဤဆိုဒီလိုစုတောင်း သူစုတောင်းအားလျော်စွာပဲဒီကံလေးကရင့်ကျက်လို့ကျူးပြီးတဲ့ဘဝတစ်ခုရောက်လာတော့အခုဒီဘဝရောက်လာတယ်ဆိုကြဆိုအဲ့တော့ဒီဘက်ကအမျိုးသမီးကတော့ဗာဏတိဘယင်ကြီးကမိဖုရားကြီးဖြစ်တယ်အဲသူကမာသွားဖြစ်တော့ခုနလင်မြိုင်အမျိုးသမီးတယောက်ကဘာဖြစ်တော့ဆိုတော့တခါတည်းဟိုဘလုံးမသွားဖြစ်ဘလုံးမသွားဖြစ်တော့လေသူကဒီအခွင့်အရေးကိုစောင့်နေဒီဘက်ကအမျိုးသမီးဘယင်ကမိဖုရားကြီးကဒါတန်တေတာဖွမ်းမြင်ပြီဆိုရင်သူကလာပြီးတော့စားတော့တာ အဲ့ကလေးကိုစားစမ်းပြီးတော့တကားနဲ့မိဘအဲ့မိခင်လက်ထက်ကလည်းကလေးကိုဆွဲလူယူသွားတယ်မိဖုရားကြီးလက်ထက်ကယူသွားတော့ကမိဖုရားကြီးကအော်အော်အော်လို့တကားနဲ့မင်းကြီးယောက်ျားလေးရောက်လာအဲ့အဲ့မိဖုရားရှိမှပဲတကားဒီကလေးလေးကိုစားတဲ့အရာပြောတယ်တကားကြီးတကယ်တတိတံဝေကရစရာကောင်းတယ်တကားလည်းတစ်ဝတ်တစ်ဖူလေးကိုတကားလည်းချိုးဖွဲ့ပြီးစားတယ်လို့ပဲအဲ့ဒါမိဖုရားကြီးရဲ့ရင်သွေးလေးကိုတကားလည်းအမိဖုရားကြီးရှိမှတယ်တကားလည်းချိုးဖွဲ့ပြီးတော့စားပြတယ်ဒါရဲဘာတွေပြောတာတော့လို့မိတဲ့အခါကျတော့ဘောတစ်ခုမှာ အမုန်းတရားတွေအများကြီးတိဆောက်ခဲ့တာဘာတွေတိဆောက်ခဲ့တာဘဝတစ်ခုမှာအမုန်းတရားတွေတိဆောက်ခဲ့တယ်ပါဗျာအဲ့အမုန်းတရားတွေတိဆောက်ခဲ့တော့ခုဒီဘဝရောက်လာတဲ့အခါကျတော့ဒီလိုပဲတခါလဲအမုန်းတရားတွေနဲ့ဒါတတ္တဝါတွေလာပြီးတော့စုံကြရတာတခါကြီးဒီကမကြီးကောင်းသလားမကောင်းပါဘူးဗျာမကောင်းဘူးဒါပေမဲ့ဇက်တော်တွေမှာထင်ရှားရှိတာဒီဒါဥစဉ်တို့ယနေ့ ပြစ္ဆုတ်ပံလူဘဝကိုဒါမိမောင်းထိုးပြနေတာပဲဒါကြောင့်မလို့ဦးဇင်းတို့လည်းလူဘဝလေးဆိုတာဘာမှသိရှင်းလျားတာမဟုတ်ဘူးတက်တန်းလေးတစ်ခုပါဟုတ်ပထမအာယုတုတ်လို့ပြောလို့ရှိရင်မနုဿနာအာယုလူသားတို့ရဲ့အတ္တိအပ္ပအင်မတန်ကိုတူတောင်းတာဒါဟောတတတံဝအပ္ပံဝဘိန်ရောနှစ်တရားသို့မဟုတ်သူတွေကြော်ရင်အပ္ပံဝဘိန်ရောနည်းနည်းလေးပဲကြော်တယ်အဲ့တော့ယနေ့မျက်မှောက်ခင်ဦးဇင်းတို့နှစ်တရားကြော်ဖို့ဆိုတော့တော်တော်နှစ်တရားပြည့်ဖို့တော့တော်တော်လွယ်သလား မလွယ်ပါဘူးဖေဟာမလွယ်ပါဘူးဒါပေမဲ့ဇာအရတော့ကြော်ရင်လည်းနည်းနည်းပဲကြော်ရင်လည်းပဲသူက200မပြည့်ဘူးတဲ့အဲ့ဒါအပ္ပံဝဘယောဟောတတတံဝအပ္ပံဝဘယောတဲ့ဟောတတတံနှစ်ပေါင်း100ကြော်ရင်နည်းနည်းပဲအပ္ပံဝနည်းနည်းပဲကြော်တယ်များများကြီးတော့မကြော်ဘူးလေဟုတ်ပလားအဲ့တော့ဦးဇင်းတို့သာသနာမှာတော့ထင်ကြတာတော့အရှင်ဘာကုလလို့ဆိုနှစ်ပေါင်း160လောက်ရှိတယ်ပေါ့လေဒါတတန်အရှိဆုံးထဲမှာပါတာပေါ့ဒါလောက်ကလွယ်လို့သိပြီးတော့သူ့တဲ့အများကြီးကြိုးပြီးတော့ဒါနှစ်100 200 300ဒီလိုနေရဖို့ဆိုတာဖြစ်နိုင်ပါမလား မဖြစ်နိုင်ပါဘူးအဲ့တော့တက်တန်းနဲ့တူတောင်းတဲ့ကာလလေးမှာဦးဇင်းတို့ဒီလူသားအချင်းချင်းတက်နိုင်တယ်လို့ပေါ့နော် အမုန်းတရားတွေဖယ်ရှားပြီးနေသွားဖို့တော့မကောင်းဘူးလားကောင်းပါတယ်ဗျာကောင်းတယ်အခုဒီမှာပေါ့အဲ့လိုအညိုးလေးနဲ့ဘဝတစ်ခုကိုအဆုံးသတ်ခဲ့အခုဒီဘဝမှာတခါတည်းအဲ့ဒါမိဖုရားကောင်းကြီးရဲ့သားလေးတယောက်မွေးတယ်တခါတည်းအဲ့ဒီလူမကြီးကလာလာပြီးတော့တခါတည်းတက်ပြတ်စားပြလိုက်စားပြလိုက်တဲ့ခါကျတော့နောက်တစ်ချိန်ကျတော့ကလည်း အတော်မေ့ပြေကောင်းကြီးမှာတန်လေးသားလေးရပြီဆိုတာနဲ့ဘင်းကြီးကတခါလေအဆောင်အကျောက်တွေအပြည့်အစုံချကြပြီးတော့ထားတယ်ထားပြန်တော့လည်းပဲအရွယ်ကုဏလိုပေါ့ဒီကိုဝင်ရင့်ကျက်လာလို့ကလည်းဖွင့်မြင်ပြီဆိုအဲ့အစောကြောက်တွေကြားတဲ့ကပဲလေဘလူးမကတခါတည်းလာပြီးတော့အိုက်သားလေးယူပြီးစားပြလိုက်ပြန်တို့တယောက်မြောက်သားအဲ့လိုစားပြလိုက်တဲ့အခါကျတော့တတရမြောက်ရင်သွေးလည်းရပြီဆိုပြင်ကြီးကဒီတခါတော့ငါသားပျက်စီးမခံနိုင်ဘူးဆိုအဲ့တတရမြောက်ရင်သွေးကလည်းဦးဇင်းတို့ကဖျားလောင်းတယ်ဦးဇင်းတို့ကဖျားလောင်းတန်နေတီးတယ် အဘင်ကြီးကလည်းနှစ်ကြိမ်မြောက်သားကတာယနာတွေဆုံးချုံတာတော့ဒီကတော့အဆုံးချုံမခံနိုင်ဘူးဆိုပြီးတော့ဘာလို့တော့တခါလေးမုံမတ်တွေနဲ့တိုင်ပင်နေဒီဘလူးကြီးကဘလူးမရန်ကဘလူးကာကွယ်နိုင်မလဲဆိုပြီးတော့ဒီလိုတွေးတာတွေးတဲ့အခါကျတော့နောက်ဆုံးတော့အကြံပြုတဲ့အခါတန်လောင်အိမ်လို့ပေါ့အကြံပြုတယ်အဲ့တော့တန်လောင်အိမ်ကြီးပေါ့အခုခေတ်ဆိုရင်တော့ပမာထားရင်တော့ဒကာကြီးတွေဒကာမကြီးတွေကိုဟိုဘောလုံးကွင်းကြီးတွေလို့ပေါ့အင်မတန်ကြီးကြီးကျယ်ကျယ်ပေါ့ဘာလို့ကြီးကြီးကျယ်လို့ပြောတော့နောက်ပိုင်းမှာဒီ မင်းသားလေးဒီဒီတန်လောင်ရင်ထဲမှာပဲယောက်ျားတို့တတ်တဲ့ထာရတာ18ရတယ်ဒီတန်လောင်ရင်ထဲမှာပဲဒါသင်ယူခဲ့တယ်ဆိုတဲ့အတွက်အမှန်တန်ကြည့်ရတဲ့ဒုက္ခဒုက္ခကတော့ဒါတန်လောင်ရင်ကြီးတစ်ခုပေါ့ဒါကြီးတိဆောက်တိဆောက်ပြီးလို့ကနမိဖုရားကြီးကလည်းဒါတော်တော်လေးကိုဝင်ကရင့်ကျက်လာပြီးပေါ့ကပ္ပဝုဌာဏံကိုဝင်ကဖွင့်မြင်ဖို့ရန်တော်နေကလာပြီးတော့တခါလေမိဖုရားကြီးကိုအဆောင်လျှောက်တဲ့တကောအဲ့တန်လောင်ရင်ကြီးတဲ့အတွင်းတန်လောင်ရင်ကြီးတဲ့အတွင်းပြီးတော့တန်လောင်ရင်ကြီးတဲ့မှာတခါလေတကယ်အဆောင်လျှောက်တွေထားပြီးတော့ဒါလေးဖွင့်မြင် ဒါရဏတွေဖွားမြင်ပြီဆိုတဲ့ခါကျတခါလေအဆောင်လျှောက်တွေအပြည့်နဲ့ဒါအထင်းတွေနဲ့ထားထားပြီးတော့အတော်တန်လေးနဲ့ကြာအောင်မိမကြီးကတခါလေမြို့ကိုပတ်နန်းတော်ကိုထွက်ပြီးအဲ့ဒီသားလေးကိုအဲ့ဒီတန်အောင်အင်ကြီးထဲမှာထားခဲ့ဘင်ကြီးကမကြမကြမုံမတ်တွေကိုတော့သူ့သားအကြောင်းကိုမေးတယ်မေးပြီးတော့အဲ့တန်အောင်အင်ထဲမှာထားလိုက်တာနှစ်ပေါင်းဘယ်လောက်ကြာသွားတော့16နှစ်လောက်ကြာ16နှစ်ကြာသွားပါတယ်ဗျာ နှစ်ပေါင်း16နှစ်ကြာသွားနှစ်ပေါင်း16နှစ်ကြာတဲ့အခါကျတော့ဒါကြတဲ့သားလေးလည်းဒီတန်ဆောင်ရင်းထဲမှာနေရတာဒါကြတဲ့နှစ်ပေါင်း16နှစ်မှာအင်မတန်ပြုစုဆောင်ရွက်မှုလည်းကောင်းတယ်ဘုံတပါလည်းရှိတယ်ဘုရားလောင်းလည်းဖြစ်လေတော့အာဒါကြတဲ့တကယ့်ကိုဟိုခွန်အားဗလနဲ့ပြည့်စုံတဲ့ဒါသာယတနာတစ်ပါးဖြစ်လာတာအဲ16နှစ်နောက်မှာခုနပြောတဲ့ဒါယောက်ျားတို့တက်တဲ့ထာထသတစ်ချက်ရှိရတဲ့ဒါပြည့်ပြည့်စုံစုံနဲ့တက်ပြီဆိုတဲ့အခါကျဘင်းကြီးကမေးတယ်ငါသားပဲရွယ်ရောက်ပလေအာအင်မတန်မှအာကောင်းမောင်းတန်တယ်မင်းသားတစ်ပါးဖြစ်နေပြီဒီအချိန်မှာဘလူး အရာအထောင်ကိုတောင်မှပဲဘလူတွေအရာအထောင်ကိုတောင်မှပဲဒါတွန်းလှန်နိုင်ပါလေတွန်းလှန်နိုင်နိုင်တဲ့တွန်းလှန်နိုင်လောက်တဲ့ခွန်အားရှိနေပါပြီတလုံးပြောတာပြောတဲ့ခါကျတော့ကဲဒါဆိုလို့ရှိရင်ငါသားကိုတခါလေဒီနေ့ဒါနန်းတော်ကိုဒါခေါ်ခဲ့တော့ဒါအပိတ်ကျိတ်သွင်းပြီးတော့ဒါဘယင်ယာတို့ကိုအနှင်းမယ်ပေါ့ဆိုပြီးတလုံးနဲ့မင်းသားလေးကိုအဲ့တန်တော်အိမ်ထဲကထုတ်တန်တော်အိမ်ထဲကထုတ်ပြီးတခါလေအဲ့မြို့ကြီးကိုဗာဏတိပြည်ကြီးကိုတစ်ပတ်ပတ်တာပေါ့တခါလေ မင်းသားတို့၏အဆောင်ရောင်ဘရင်အဆောင်ရောင်အနေနဲ့တပတ်ပတ်တပတ်ပတ်တဲ့အခါကျတော့တကားလေးအဲ့ movement တွေကလည်းအာမင်းသားလေးကိုတကားလေးတကယ်ကောင်းပြီဆိုတာတွေစီမံပြီးတော့ရှေ့တော်ကတော့ဗာနဲ့ထားတန်လောင်းအိမ်နဲ့ထားဗာနဲ့ထားတန်လောင်းအိမ်ထဲမှာထားပါတယ်ခင်ဗျာတန်လောင်းအိမ်ထဲထားပြီးဒီတခါတခါတဲ့အာရဝန်တာဖြစ်အောင်လို့တခါလေကောင်းပြီဆိုတာတွေစီမံကောင်းပြီဆိုတာတွေစီမံပြီးမြို့ကိုလည်းတခါလေအလှဆင်းအလှဆင်းပြီးအဲ့မြို့ကြီးကိုတခါလေအလားပတ်တော်တာပဲ မြို့ကြီးကိုပဲလဲပတ်ကောမင်းသားလေးကမြို့ကုဏဒီတန်တော်ရင်ကအပြင်ထွက်ပြီဆိုတာနဲ့အားလုံးကသူ့အတွက်ဘာဖြစ်နေတော့အတ္တဒီတခါမှမမြင်ဘူးလေတန်တော်ရင်ထဲမှာဒါဟိုနောက်စာထဲမှာပါတယ်ဟိုဥဒ္ဒတငရဲကိုကြနေလို့ပဲတဲ့ဒါကလည်းမောင်မောင်ပွပိနဲ့ဘာမှကိုမမြင်ရမတွေ့ရဒီလိုနဲ့နှစ်ပေါင်း16နှစ်လောက်နေခဲ့ရအခုလောကကြီးကိုမြင်ရပြီးတော့ဟာလောကကြီးကတိတ်ပြီးတော့လှလိုက်တာငါအဖေငါ့ကိုဘာလို့ဒီလိုကောင်းတဲ့နေရာတွေမပြတာတော့ဆိုပြီးတော့ဒီလိုဖြစ်တာဖြစ်တဲ့အခါကျတော့မမတ်တွေကမဟုတ်ကပါဘူး ဒါဟိုဘယင်ကြီးကဒီလိုကောင်းပြီဆိုတဲ့အာယုံတွေကိုမတွေ့ခြင်းမမြင်သေးခြင်းလို့မဟုတ်ဘူးဒါမင်းသားလေးကအသက်အန္တရာယ်ကြောင့်ဆိုပြီးတော့ဒါမျိုးဒီဖြစ်စဉ်အလုံးကိုရှင်းပြတာရှင်းပြတဲ့အခါကျတော့အဲ့လန်ခီတကူပေါ့ဒီဘာနဒီပြည်ကြီးကိုလှည့်လည်နေတဲ့လန်ခီတကူပေါ့လမ်းကြောင်းလေးပေါ့အဲ့လမ်းကြောင်းကြီးမှာနေဒီမင်းသားလေးကတတိတံဝေကတွေဖြစ်တာဘာတွေဖြစ် ဒီတန်ဝေကတွေဖြစ်ပါတယ်ဗျာကျွန်တော်တို့တကကြီးဒကမကြီးဒီတိတ်ပြီးတော့ကောင်းကောင်းကြီးတွေကိုမြင်နေရရင်လည်းသူတော်ကောင်းတွေအတွက်တော့သတိတန်ဝေကမဖြစ်ဘူးလားဖြစ်ပါတယ်ဗျာယူတတ်ရင်တော့ဖြစ်ပါတယ်အဲ့တော့အခုခင်မီတိုးတက်တဲ့နိုင်ငံကြီးမှာနေတဲ့ဒကာကြီးတွေလည်းသတိတန်ဝေကယူမယ်ဆိုရင်မရနိုင်ဘူးလားဒီနေ့ရပါတယ်ဗျာသတိတန်ဝေကယူမယ်ဆိုရင်တော့ရနိုင်ပါလေဆိုလိုရင်းပြောချင်တာကနေရာတိုင်းမှာပေါ့သတိတန်ဝေကဆိုတာယူမယ်ဆိုရင်တော့ရတာပေါ့ ဥမာဟိုစင်းရဲတဲ့နိုင်ငံမှာနေပြီးတော့လည်းပဲတတိတံဝကအယူရာတွေအများကြီးရှိသလိုချမ်းသာတဲ့နိုင်ငံတွေမှာနေပြီးတော့လည်းတတိတံဝကတွေယူလို့မရဘူးလားရတာပါပဲเนาะအခုဒီမင်းသားလေးဒီအင်မတန်ပြည့်စုံတဲ့ဒီခန်းခန်းနာနာပေါ့လေအင်မတန်လှပတဲ့နေအောင်မြို့ကြီးကိုလည်းဒါတကယ့်ကိုထိုနေ့ကတော့အထူးတလေအနေနဲ့ဒါဘင်ကြီးကလည်းသာယရဏပရမအိုးသောလောကကြီးနဲ့အဆက်သွယ်ပေးတဲ့နေ့ဆိုအလှဆုံးမြို့ကြီးကိုပြင်ထားမှာပဲဒါမှန်ကြီးစားလဲတော့မပေါ့အဲ့အလှဆုံးတွေကိုတွေ့နေရတဲ့ဒီမင်းသား အကောင်းဆုံးတွေကိုမြင်နေရတယ်အကောင်းဆုံးအာယုံတွေကိုမြင်ပြီးတော့အကောင်းဆုံးပြင်ဆင်ထားတဲ့ဒီဟာတွေကိုကြည့်ပြီးတော့မင်းသားလေးကတတိတံဝင်ကရရပြီးတော့ခုနကာရာလေးခုနနန်းတော်လေးကိုရောက်ပြီဆိုကြပါစို့မြို့ကြီးကိုတပတ်ပတ်ပတ်ပြီးတော့နန်းတော်လေးရောက်လာပြီဆိုဟာဘယင်ကလည်းချစ်လိုက်တာဒါကတကယ်ကိုဥပဒိတံပတိနဲ့ပြည်စုံတဲ့ခွန်အားနဲ့ပြည်စုံတဲ့အာတကယ်မင်းသားတယောက်တွေ့တော့စိတ်ထဲမှာအာရကျေနပ်ပြီးတော့တခါတည်းဒါမုံမတ်တွေကိုတခါတည်းမျက်စာပြစ်ပြီးတော့ပေါ့လေတခါတည်းဟေးဗိတ်သိက်သုံးတော့မယ်ဟာ အဲ့ဗိတ္တိသွန်းတော့မယ်လို့တဲ့အချိန်မှာကိုမင်းသားလေးကစပြီးတော့ညင်းတော့လာတယ်အဲ့ညင်းမှုအတွက်ဒီကာရာလေးနဲ့စခဲ့တာပေါ့ဘာပြောတော့ယမေကရတ္တိပတမံကဗေဝတ္တိမာနဝောအဘုဒ္ဓိတောဝတောယတိနာကိဇံသသကိဇံနာနိဝတတိမဟာရာဇကမရောမြတ်တောင်းလုံးနတ်တို့ဗျာယံယောမနဝအကျင်တတဝတိဧကရတ္တိတကုသောညင့်ခ၌ပရမံရှိဟုစွာကပ်ပေမိခင်ဤဝัญကြတတ်၌ ဝတ္တတိပရိတန်ရိအပြင်ကပ်ရောက်၍တည်နေရပေ၏တတရတ္တိန်တတရတ္တိန်တို့ညစ်အခါကာလ၌သောမနဝတို့တတဝါတိအဘုဒ္ဓိတောဝတေပြီးသောတိန်တိုင်းကသို့ဟုတ်တော်ဖြစ်၍ပရိတန်ဒိခဏတော်ဘဝတကုရှိဥအစခဏဥသောအပ်သော ပရိတန်ရိအခါမှာပဋ္ဌာယအစ၍ မေဇုဝတံ32နိုင်ငံပိုင်ဆိုင်ဇုန်ရှင်သေးမိရလူနိုင်ငံတို့ယာတိရှိရှိ၍တွားရောက်နေရပေ၏တာသောမနောတို့တတဝတိဧဝေတုကိစ္ဆံကိစ္ဆံတော်တိမိနိုင်ငံတို့ရှိရှိတွားနေရသည်ရှိသောနာနေဩတတိနောက်တို့တပံပြန်လည်၍တွားယူဓမ္မတာမရှိပါပေအညာတတုတကယ်စင်စင်အဖြစ်မရဏမေဝတိမိအလိုတို့တလည်း ဘဝတုံးတဲ့တဏ္ဍာပိုင်းဆိုင်သုနိရှင်သည်မိဤအလိုတုတ္တလည်းဥပ္ပါကိစ္စတိမလွဲဧကံကာယော၍သွားနေရပြီတော့တည်းသာဓုသာဓုသာဓုပါဗျာလို့ဒီမှာဒီအယောဂရဆိုတဲ့ခုနတန်လောင်အိမ်မင်းသားလေးပေါ့တန်လောင်အိမ်မင်းသားလေးကပြောနေမိဘတွေကို။ဘာပြောနေတုံးဆိုတော့ မတော်မြတ်တောင်းလုံးနာတို့ဗျာတဲ့တတဝတဝူတယောက်ကိုကြည့်လိုက်မယ်ဆိုရင်တခုသောညမှာပရိဒဏ်နေတည်နေဆွနေရပြီအဲ့လိုပရိဒဏ်နေတည်နေဆွနေရပြီဆိုတဲ့ကတပြိုင်တည်းအဲ့ပုဂ္ဂိုလ်ဒီဘာဖြစ်လို့ထိုညကအစာပြုပြီထိုပရိဒဏ်နေတည်နေတဲ့အချိန်ကာလကအစာပြုပြီးတော့တဲ့တကားတဲ့အဘုတ်တော်ဝတက်ပြီးတော့တိမ်တိုက်ကဲ့သို့ဒါတခါကြီးတွေဒီကမကြီးတိမ်တိုက်ကဲ့တကူတက်လာတယ်ဆိုအဲ့တိမ်တိုက်ကဲ့ဒီတစ်ဖြည်းဖြည်းနဲ့ဘယ်ကိုရှေ့ရှုသွားတော့လဲတော့ပျောက်ကွယ်သွားဖို့ရရှေ့ရှုမနေဘူးလား ရှေ့ရှုပါဘုရားအတင်တိုင်ကလေးကအကြာကြီးတည်နေရဆိုတာဒကာကြီးဒီကမကြီးရှိပါမလားမရှိပါဘူးဗျာမရှိဘူးကောင်းကင်မှာတင်တိုင်ကလေးတစ်ခုတက်လာတယ်ဆိုရင်အဲ့တင်တိုင်ကလေးမျက်လုံးနဲ့တော့တခါတည်းမျက်စိချင်းမျက်ကြည့်နေမကြခင်မှာပဲအဲ့တင်တိုင်ကလေးပါပြစ်တော့ဆိုတော့ဒါပျောက်ကွယ်သွားတာပဲထို့တူပဲတဲ့အဲ့တင်တိုင်ကလေးပျောက်ကွယ်သွားတဲ့ကဲဆိုတတ္တဝါတဝုတယောက်အမိယောနဲ့ကိုရောက်လာပြီဆိုတဲ့အချိန်ကစပြီးတော့တခါတည်းအဲ့ဒီတည်ခြင်းကိုဥတည်ပြီးတော့သွားလာတယ် မေဇူဝတ္တန်အဲဒီတေချင်းကဲအလိုနိုင်ငံကိုရှေ့ရှုပြီးဥတည်ပြီးသွားလိုက်တာဘယ်တော့မှအဲ့လိုသွားနေတဲ့သွားချင်းကလည်းကြည့်လိုက်အောင်သွားလို့တခါတည်းဦးဇင်းတို့ခရီးဆိုတာကဦးဇင်းတို့လောကမှာဆိုရင်ခရီးဆိုတာသွားပြီးရင်အပြန်ဆိုတာမရှိဘူးလားအပြန်ဆိုတာရှိတတ်တယ်နော်ခရီးတစ်ခုသွားတယ်ဆိုရင်တစ်ချိန်ကြရင်ဒါပြန်ပြီးတော့နေုတ်တိတ်တော်ပြန်လှည့်လာတယ်ကိုယ်နိုင်ငံကိုကိုယ်အိမ်ကိုပေါ့တိုးတော့ဒီမှာကျတော့ဦးဇင်းတို့ဒီ တည်ခြင်းကိုရှေ့ရှုသွားတဲ့တတ္တဝါတဝူတရားကတခါတည်းပြန်ပြီးတော့မတရားဆိုတဲ့နောက်ကိုပြန်ပြီးလှည့်လာရိုးထုံးတယ်ရှိသလားမရှိပါဘူးခင်ဗျာမရှိတော့ဘူးတဲ့တိမ်တိုက်ကလေးကခါနဲ့ဖြစ်ပေါ်လာပြီးအဲ့တိမ်တိုက်တီးနေဖို့နောက်ကိုပြန်ပြီးထိန်းတာတာမရှိပဲပျက်စီးသွားတဲ့ကဲ့သို့ပဲတတ္တဝါတဝူတရားအမိဝမ်းတွင်းမှာနေပြီးဆိုတဲ့ကတခါနဲ့တေဖို့ပဲဥဒေသွားတာတေဖို့ကိုပဲအနောက်ကိုပြန်ပြီးတော့လှည့်လာရိုးထုံးတယ်ဓမ္မတာမရှိဘူးတဲ့အဲ့လိုဆင်ញင်ရပါတယ်အဲ့လိုဆင်ញင်ပြီးတော့နောက်ဆုံးဒီမင်းသားလေးကတော့တူတူပြောပေါ်လीအ ဒီမှာတော့ဦးဇင်းတို့တည်းမရဏနှုတ်သတိနဲ့ပတ်သက်လို့ပြောချင်တာဆိုတော့အဲ့မင်းသားလေးကတော့အဲ့မှာရင်သူကတခါတည်းတိုးထွက်ဖို့တောင်းတယ်ဒီစင်းရဲ့ဒုက္ခတွေနဲ့ရှင်မြင်လို့တိုင်းပြည်အုပ်ချုပ်မင်းလို့ပြီးတော့နေရခြင်းဒီဒါသိချင်းတရားရှိကိုဥဒေသွားနေတာဖြစ်တဲ့အတွက်ဒီဘဝကိုလက်မခံနိုင်လို့ဘယင်မလုပ်ချင်ဘူးပေါ့ဘာမလုပ်ချင်ဘူးဘယင်မလုပ်ချင်ဘူးဘာဘူးဖေ။ဘယင်မလုပ်ချင်ဘူးဆိုတော့ဒကာကြီးဒကာမကြီးဘာမလုပ်ချင်ဘူးလို့ပြောတာ ကာမစီစိတ်မလိုချင်ဘူးပြောတာပါဗျာကာမစီစိတ်တွေမလိုချင်ဘူးအာနာတွေကိုမမမောဘူးလို့တလို့ပြောချင်တာဟုတ်ပလားဒါပေမဲ့ဒါသူတော်ကောင်းတွေကအတွေးခေါ်အကြံစီပေါ့ဒါပေမဲ့သူမှဘာအကြံစီတော့ရှိအောင်ဆိုဒီ32နိုင်ငံဆိုတော့တည်ခြင်းတရားတွေက32နိုင်ငံပိုင်ဆိုင်ထိုးခြင်းစိုးနေတဲ့ရှင်သေမင်းကလွတ်မြောက်ရရှင်သေမင်းလက်တွင်းကနေလွတ်မြောက်တဲ့ကျင့်နေနေကိုတော့သူကျင့်နေတယ်အဲဒီလိုကျင့်နေတယ်ဆိုတဲ့စိတ်ဓာတ်ကြီးဖြစ်ပြီးတော့ဒီလိုတန်ဝေကရစရာပေါ့ဒီကာလာတွေများစွာနဲ့ဒါမိဘတွေကိုသူကတဏှာဟုတ်တင် တဏှောတင်ပြီးတော့နောက်ဆုံးမှာတော့တခါလေတောထွက်သွားတယ်ဒါအယောဂရမင်းသားလို့ခေါ်တယ်ဦးဇင်းတို့ဖရာလောင်းဒါတောထွက်သွားတဲ့အခန်းပေါ့ဒါဘာကြောင့်ဒီလိုတတိတံဝေကတွေရပြီးတောထွက်နိုင်ရတောထွက်ခြင်းရတာတော့လို့မေးတဲ့အခါကျတော့ဒါတကကြီးတွေဒီကမကြီးတည်ခြင်းတရားကိုဆင်ခြင်တတ်လို့ပဲဘာကိုဆင်ခြင်တတ်လို့တည်ခြင်းတရားတွေကိုဆင်ခြင်တတ်လို့တည်ခြင်းတရားတွေကိုဒါလူတသမကဲ့သို့ဆင်ခြင်တတ်တာဘယ်လိုဆင်ခြင်တတ်တာတည်ခြင်းတရားတွေကိုလူတသမကဲ့သို့ဆင်ခြင်တတ်လို့ပါဗျာ တခါတည်းကတန်လျက်မိုးပြီးမိမိကဥကောင်းထက်ကလိုက်နေတဲ့လူသားသမားတယောက်ကသူသိချင်းတရားကိုသင်ကျင်တဲ့အခါမှာဗမာမြတ်တကာကြီးတွေတက္ကမကြီးတွေပျော့ပျော့ရှင်ရှင်နဲ့ဒီဘဝမှာဒါစိတ်ဟိုတတိလက်လွန်နဲ့နေနိုင်တော့မလဲမနေနိုင်တော့ဘူးဟုတ်ပလားဒီဘဝကြီးကိုကြည်လိုက်လို့ရှိတကယ်ကိုကြောက်ရွံ့နေတဲ့ထိတ်လန့်စရာဒါမိမိကဥထိတ်မှာတန်တရမိုးပြီးတော့ဒါလူသားသမားတယောက်စောင့်နေတဲ့ပမာပေါ့မိမိတို့ဟဲ့ဒီရလာတဲ့ပြိတ္တန်ကြီးဆိုတဲ့ဇာတိတရားကြီးဖြစ်လာတဲ့အချိန်ကစပြီးတော့တခါလေ တေဖို့ကိုပဲဥတည်နေတာပဲတေဖို့ကိုဥတည်နေတာနောက်ကိုတပံပြန်ပြီးတော့စုပ်ယူဒါတွန့်ယူဓမ္မတာမရှိဘူးတဲ့ဦးဇင်းတို့တို့တခါကြီးတဲ့ကမာကြီးတွေဘယ်ကိုဥတည်သွားနေတာတေဖို့ကိုဥတည်နေပါတယ်ဖေ။တေဖို့ကိုဥတည်ပြီးတော့သွားနေတာနှစ်ပေါင်း30ရှိတဲ့လူကဒါနှစ်ပေါင်း30ဒါတေလန်းကိုရှောင်နှမ်းနေတာပဲ။အဲနှစ်ပေါင်း40ရှိပြီဆိုတဲ့ပုဂ္ဂိုလ်ကလည်းနှစ်ပေါင်း40လုံးလုံးဒါဒါနောက်ကိုမှန်လဲသောအခြင်းပေါ့ဒါတေခြင်းကို ဒါဥတည်ပြီးတော့ရှောက်လန်းနေတာနှစ်ပေါင်း90နှစ်ပေါင်း60ရှိတဲ့ပုံကိုယ်တွေတောက်လျှောက်အားလုံးတို့တကကြီးကမိဒီတက်မှာအသက်80 80ရှိတဲ့ပုံကိုယ်တွေလည်းထို့တူပဲဘယ်ကိုဒါတာစုပြီးတော့သွားနေကြတာတော့တည်ခြင်းဘက်ကိုတာစုနေပါတယ်ဗျာတည်ခြင်းဘက်ကိုတာစုပြီးတော့သွားနေကြတာဒီလိုမျိုးတည်ခြင်းတရားကိုဆင်ခြင်ပြီးဩငါတို့တော့မကြခင်အတွင်းမှာဇီဝိတ္တိကြီးပြည့်စည်ပြီးတော့တေဖို့ဝင်ရမှာပဲလို့ဒီလိုဆင်ခြင်ရင်မိမိတို့တဏ္ဍာမှာတတိတံဝေကတွေမဖြစ်ဘူးလားဖြစ်ပါတယ်ဗျာ တတိတံဝေကတွေဖြစ်တယ်အခုအဲ့လိုပေါ်ဦးဇင်းတို့ဘုရားလောင်းဒီယောဂရမင်းသားတွေကဒုက္ခတို့တတိတံဝေကတွေတေခြင်းတရားကိုနိနိကကအစဉ်ကျင်နိုင်တဲ့အခါကျတတိတံဝေကတွေရပြီးတော့နောက်ဆုံးမှာတော့ဒါတောထွက်သွားတာပဲဒါတေခြင်းတရားကိုဒါဘယ်လိုနည်းနဲ့ဆင်ကျင်တာတော့ဆိုတော့ဝဒကပစ္စုပ္ပထာဏတော်တေခြင်းကိုဒါလူတသမားကဲ့သို့ဆင်ကျင်တာအော်နောက်တစ်ခုပေါ်ဦးဇင်းတို့ဒီညမှာနောက်တစ်ခုကျတော့ဗါလဲဆိုတမ္ပတ္တိဝိပတ္တိအနေနဲ့လည်းဆင်ကျင်ရတယ်ပြည့်စုံခြင်းဤပျက်စီးခြင်းဤကိုဒါဉာဏ်နဲ့ ဒါထောက်စားပြီးတော့ဒီလိုဆင်ခြင်ရတယ်ဒီနေရာမှာတော့ဒါတည်ခြင်းတရားကိုဟိုပြည့်စုံခြင်းပြည့်စည်ခြင်းတွေနဲ့ပတ်သက်လို့ဆင်ခြင်တဲ့အပိုင်းမှာတော့ဦးဇင်းတို့ဇာတ်ထဲမှာတော့အာတောကမင်းကြီးပေါ့ အာလောကမင်းကြီးရဲ့အကြောင်းကိုလည်းဒီထဲမှာတိတိဓမ္မလောကမင်းကြီးပေါ့တိတိဓမ္မလောကမင်းကြီးရဲ့အကြောင်းကိုလည်းဒီမှာဟိုပမာထားပြီးတော့ယူထားတာရှိတယ်။အဲတော့ဦးဇင်းတို့တိတိဓမ္မလောကမင်းကြီးဆိုတော့ဒုဒကကြီးဓမ္မကြီးတွေဒါတိကျတဲ့အတိုင်းပဲဇဗုဒိတကျုံလုံးကိုဒါအုပ်စုခဲ့တယ်ဒါအင်မတန်ကြီးကျယ်တဲ့လူဒါရာကြီးရေသွင်းမောင်းရှင်တောင်း၄တောင်းရေကံမောင်း၈တောင်း၄တောင်းဒီလောက်ဒီလာလူတန်းပြီးတော့နော်ဓမ္မကြီးချောင်းစီပေါ့နော်ဒါမိဂုတ်တွေအလူဒါနာကြီးတွေလည်းပြုခဲ့တယ် နောက်သာသနာပြုတဲ့အပိုင်းမှာလည်းဒါကြတဲ့မိမိရဲ့ရှင်နေတိကျန်သာယနာသမီးယနာတွေကိုပါသာသနာတော်တွင်ကိုတုတ်သွင်းပြီးတော့ဒါသာသနာတော်ကိုတကယ့်ကိုဒါပြုစုပြုထောင်ခဲ့တာပဲအဲ့လိုသာသနာတော်ကိုတကယ့်ကိုအွန်အာဒုံခွန်ဆိုင်နဲ့ပြုစုပြုထောင်ခဲ့တယ်အင်မတန်ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်တော်မှာဘာဖြစ်တော့ဒါနောက်ဆုံးမှာတော့တေပွဲဝင်ရတယ်ဘာဖြစ်တော့နောက်ဆုံးတော့တေပွဲဝင်ရပါတယ်ဖေဟာ နောက်ဆုံးသေဘဝင်တယ်သေဘဝင်တဲ့အခါမှာဘလောက်တိသေဘဝင်ရတော့ဆိုတဲ့အခါကျတော့တခါလေအဲတေဂာနိချိန်မှာခုနအင်မတန်ဂရေပေါင်းများစွာပေါ်ဒီချမ်းသာတွေ့ရတဲ့ဒီတိတိဓမ္မအတော့ကမင်းကြီးအတော့ကမင်းကြီးအဲအတော့ကမင်းကြီးနောက်ဆုံးတေဂာနိအချိန်ရောက်လာပြီတေသူဆဲဆဲရောက်လာပြီသူကအင်မတန်မှတရားတရားလဲကောင်းတော့နေ့စဉ်အလှူဒန်းတွေကပြုအလှူဒန်းမပြုကမနေနိုင်ဒါပေမဲ့တကယ်နောက်ဆုံးတရားညောင်ဆုံးရောက်လာပြီဆိုတဲ့အခါကျတော့ဘယ်တော့ဖြစ်လာတော့ဆိုတဲ့အခါကျတော့တခါလေလက်ထက်မှာ ဈေးပြူစီတစ်ချမ်းလေးပဲရှိတော့လေတဲ့လှူဒန်းဖို့ဒါပျက်စီးခြင်းပေါ့ရှေ့ကပြည့်စုံခြင်းတွေနောက်ကပျက်စီးခြင်းတွေဒီလိုပြည့်စုံခြင်းပျက်စီးခြင်းတွေကိုဆင်ခြင်ပြီးတော့လည်းပဲမိမိတို့ဒီတည်ခြင်းတရားကိုဒါဆင်ခြင်လို့ရတယ်ဒီနေ့မြန်မာပြည်တက္ကကြီးတက္ကမကြီးထို့တူပဲပေါ့အင်မတန်ပြည့်စုံတဲ့ပုံကိုယ်တွေရှိတယ်အဲ့လိုပြည့်စုံတဲ့ပုံကိုယ်တွေဒီတနေ့မှာထို့ပြည့်စုံတဲ့ပုံကိုယ်တွေဒီလည်းပဲတည်ခြင်းတရားကိုလွန်ဆန်နိုင်တဲ့သဘောရှိသလားမရှိပါဘူးဗျာမရှိဘူးတည်ခြင်းတရားကိုလွန်ဆန်နိုင်တဲ့သဘောမရှိဘူးအဲ့လိုမျိုးပေါ့ပြည့်စုံခြင်းပျက်စီးခြင်းတွေနဲ့ ဒါစင်ကျင်လို့ရှိနေပဲဒါမနာနုတ္တိကမ္မထံကတတိတံဝေကတွေကိုဖြစ်စေတယ်တဲ့ဒါနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီနေရာမှာပေါ့တပ္ပံအာရောကြံญาတိပရိယောဒါနံတပ္ပံအလုံးစုံသောအာရောကြံအနာယောဂံကင်းခြင်းတို့သည်တဲ့ญาတိပရိယောဒါနံဒါနောက်ဆုံးမှာတော့ အနာလျင်နာယောဂါတွေဒီသားလျင်အဆုံးရှိတယ်။ယနေ့တို့တကကြီးတွေကမာကြီးဒီအာငါတော့ကြမ်းပါပါလေကွာ။ကိုကိဆိုငါကိုပြမဖြစ်သေးဘူးဆိုရင်ကြမ်းပါလေလို့လက်မထောင်လို့မရဘူးလား။လက်မထောင်လို့ရတယ်နော်။ကိုပြမဖြစ်သေးဘူးဆိုလက်မထောင်လို့ရ။ဒါပေမဲ့အဲ့ဒါကအဲ့ဒါကြမ်းမာနေတယ်လို့ပြောနေခြင်းပြောပြီးတော့ညာလည်းပဲနောက်ဆုံးမှာတော့အဲ့မကြမ်းမာခြင်းနဲ့ပဲအဆုံးတန်းရမှာမဟုတ်ဘူးလား။ဟုတ်ပါတယ်ဗျာ။မကြမ်းမာခြင်းနဲ့ပဲအဆုံးတတ်ကြရမှာ။အဲဒါကြောင့်မလို့ ဗံအာရောကြံญาတိပရိယောဒါနံခတ်သိမ့်ကုန်သောကျမ်းမာခြင်းတို့သည်အနာယောဂါလင်အဆုံးရှိဟောနောက်ဆုံးမှာတော့အနာယောဂါနဲ့ပဲအဆုံးတက်ရဟောနောက်တစ်ခုတဗံယောက်ဗနံဇရာပရိယောဒါနံတဗံခတ်သိမ့်ကုန်သောယောက်ဗနံပြိုပြည့်နုနယ်အရွယ်တင်ခြင်းတို့သည်ဇရာပရိယောဒါနံအိုခြင်းလင်အဆုံးရှိတယ်အဲ့တော့ဒကာကြီးဒီပြိုပြည့်နုနယ်နေတဲ့ပုဂ္ဂိုလ်တွေပေါ့လေ သူတကကြီးဒီကမကြီးရောဦးစင်းတို့ငယ်ရွယ်တဲ့ပုံကိုယ်တွေကိုပေါ့ဟာငါကတော့ပြီးတော့ငယ်ရွယ်ပါသေးတယ်ပြူပါသေးတယ်နှုတ်ပါသေးတယ်ဆိုပေမဲ့အဲ့ပြိုပြည့်နှုတ်နေနေတဲ့အရွယ်တင်းနေတာတွေကလည်းနောက်ဆုံးဘယ်မှာအဆုံးတတ်ရမှာတော့ကိုချင်းမှာအဆုံးတတ်ပါမှာခင်ဗျာကိုချင်းမှာအဆုံးတတ်တယ်ဒါပေမဲ့လူတဘာဝဆိုတော့ခက်တော့ခဲစားအာအရှင်ဘုရားအရွယ်လေးကတိတ်တင်တာပဲဆိုဘာဖြစ်တော့စိတ်ထဲကတော့ဘာဖြစ်တော့ပျော်သွားပါတယ်ခင်ဗျာအဲစိတ်ထဲမှာတော့ကျဉ်တ်သွားတယ်လို့လို့ပဲဒါကိုကိုကိုလိန်တာဘာဖြစ်တာ ကိုပေါ့ကိုလိန်နေတာပါဗျာကိုကိုလိန်တာတနည်းအားဖြင့်ကိုအလိန်ခံရလိုက်တာအာရှင်မြရွယ်လေးကတင်လိုက်တာဆိုစိတ်ထဲမှာတော့ဘုံလေးတော့ကြာသွားသလိုလိုပဲပြီးတော့တော်လေးကြာလို့ပြန်ဆင်ရင်ကျွန်တော်ဗမာတော့အသက်က40တဲကိုနင်းလာပြီတေဖို့ဘက်ကိုဒါတော်တော်ကြီးကိုခြေချလာပြီဟုတ်ပလားအဲဒီလိုမျိုးပေါ့ဒါ85နဲ့တန်းနဲ့တွန်းမယ်ဆိုရင်ဒါတဝက်ကျော်လာပြီတို့တကကြီးတကမကြီးရဲ့အထုတ်တူပဲဒီထက်မှာတကလည်းဟာဘလူကတော့ကွာအရွယ်လေးကိုတင်းနေတာပဲကျမ်းမာလိုက်တာဆိုတကကြီးရဲ့တကမကြီးသိတော့ဝမ်းမသားနဲ့ဟုတ်ပလား အဲ့ဒါမြောက်လာခံလိုက်ရတာပဲဘာဖြစ်တာတော့မြောက်တာခံလိုက်ရတာပါဗျာမြောက်တာခံတာနောက်ဆုံးမှာတော့ခုနအိုချင်းနဲ့ပဲအဆုံးတတ်ရမှာပဲဟုတ်ပလားအဲ့လိုမျိုးပေါ့ဒါကြောင့်မလို့တပ်ပံရောက်ဗနံဇရာပရိယောတာနံတပ်ပံလုံးသုံးသောရောက်ဗနံပြိုပြည့်နှုတ်နယ်အရွယ်တင်းချင်းတို့သည်ဇရာပရိယောတာနံအိုချင်းလျင်အဆုံးပိုင်းကြရှိခြင်းအိုချင်းမှာပဲဒါနောက်ဆုံးတော့သွားပြီးတော့ဥတ္တရတာပဲအိုချင်းကိုပဲစိုက်ကြရ နောက်တစ်ခုတပံဇီဝိတံမရဏပရိယောတာနံတပံလုံးစုံကုန်သောဇီဝိတံတက်ရှင်ဟာခြင်းတို့သည်မရဏပရိယောတာနံသိခြင်းလျင်ဆုံးပိုင်းရရှိတယ်သိခြင်းမှာပဲဆုံးတရမယ်ဟောနောက်တစ်ခုအဲ့တော့ဦးဇင်းတို့ဘလောက်ပဲအသက်ရှိပါတယ်လို့ပြောနေပြောနေအဲ့အသက်ရှိပါတယ်ဆိုတဲ့ပုံကိုယ်တွေနောက်ဆုံးမှသိခြင်းမှာပဲအဆုံးမတတ်ရဘူးလားသိခြင်းမှာပဲအဆုံးတတ်ရပါတယ်ခင်ဗျာသိခြင်းမှာပဲဆုံးတတ်ကြရမှာပဲဟောနောက်တစ်ခု တဗ္ဗတံပတ္တိယောဝိပတ္တိပရိယောတာနံအလုံးစုံသောပြည့်စုံခြင်းဤတခါလေစီတင်ဥစ္စာတွေနဲ့ပြည့်စုံတဲ့မိသားစုအဒါအတိုင်းဝိုင်းနေနဲ့အချမ်းရံနေနဲ့ပြည့်စုံတဲ့အာဂုံတွေနဲ့ပြည့်စုံတဲ့အာအချမ်းရံနေယာဓုတွေနဲ့ပြည့်စုံတယ်ဘာတွေနဲ့ပဲပြည့်စုံပြည့်စုံနောက်ဆုံးမှာအဲ့ဒါတွေအလုံးဒီပျက်စီးခြင်းတွေနဲ့ပဲအဆုံးသတ်ရမှာဘာနဲ့အဆုံးသတ်ရမှာနောက်ဆုံးမှာပျက်စီးခြင်းနဲ့အဆုံးသတ်ရပါတယ်ခင်ဗျာ သိစည်းခြင်းနဲ့ပဲဆုံးသက်ရမှာအဲ့လိုမျိုးဒါဆင်ញင်ရမယ်ဒီလိုဆင်ញင်ပြီးပွားများလို့ရှိတယ်ဘာဖြစ်တော့အဲ့မိမိအဲ့လိုဆင်ញင်ပွားများနေတဲ့သူတော်ကောင်းတယောက်တန်တယ်မှာခုနတတိတံဝေကားတွေဖြစ်တယ်ဘာတွေဖြစ်တော့တတိတံဝေကားတွေဖြစ်ပါတယ်ဗျာတတိတံဝေကားတွေဖြစ်တယ်ဒါကတော့ခုန ဟိုတည်ခြင်းတရားကိုလောလောကူနဲ့ပေါင်းများအထုတ်လို့မရတဲ့ပုံကူတွေအတွက်ဒါလိုလှည့်ပြီးတော့ဒါတစ်မျိုးမဟုတ်တစ်မျိုးနဲ့စဉ်းစားတာပေါ့ခုနလူတက်တဲ့ဥပမာနဲ့လည်းဒါစဉ်းစားခြင်းခြင်းလို့ရတယ်တတိတံဝေခါတွေဖြစ်ပွားများလို့ရအောင်အဲ့လိုမဟုတ်ရင်ခုလိုပေါ့ပြည်သူချင်းပျက်စီးခြင်းတွေနဲ့လည်းဒါတစ်ပန်လှည့်ပြီးတော့ဒါဆင်ခြင်လို့ရတယ်အော်နောက်တစ်ခုကျတော့တည်ခြင်းကိုဒါအနည်းအနာကိုကတ်ဆောင်ပြီးတော့ဆင်ခြင်ရတယ်အဲ့တော့ဦးဇင်းတို့ဒါကတော့ဟိုနံပါတ်3အနေနဲ့ဆိုလို့ချင်းဦးဇင်းတို့ပါဠိတော်မှာတော့ဗာပြောတော့ဆိုတော့ ဥပတန်ဟရဏတော်ဥပတန်ဟရဏတော်သိချင်းတရားကိုနိနိကက်ကက်နဲ့ဒါဆင်ခြင်ရအမိမိရဲ့အနိနာကိုပေါ့ဒါရောက်နေတဲ့ကဲ့သို့ဒါဆင်ခြင်ရတယ်ဆင်ခြင်ရတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီညမှာဗာပြောတာတော့ဆိုတော့အင်မတန်ပေါ့လေဘုံသမာရှိတဲ့ပုံကိုယ်တွေလည်းပဲဒါသိချင်းတရားနဲ့ရင်ဆိုင်ရတယ်သိချင်းတရားကမလွတ်မြောက်ရဘူးဆိုပြီးတော့ဒီလိုမျိုးဆင်ခြင်ရတာပေါ့အဲ့နဲ့ပတ်သက်လို့ဦးဇင်းတို့ဆင်ခြင်ပုံလေးကဒီမှာလည်းအများကြီးပဲဒါဦးဇင်းတို့အကုန်ပေါင်းဆို9ချက်ရှိတယ်အဲ9ချက်ဆိုတာနံပါတ်1ကယတ မဟာတာအချမ်းရံတွေတိတ်ကြီးကြီးချမ်းရံတွေတိတ်ကြီးကြီးပုံနဲ့ဆင်ခြင်ရတယ်နောက်တစ်ခါပုံညမတအာကောင်းမှုတွေတိတ်ပြီးတော့ကြီးမားတဲ့ဘုံကံဘုံတပါရှိတဲ့ဒါကောင်းမှုတွေကကြီးမားပုံတွေလည်းပဲဆင်ခြင်ရတယ်တဲ့နောက်တစ်ခါထာမမဟာတာခွန်အားကြီးပုံနဲ့လည်းဆင်ခြင်ရတယ်အိဋ္ဌိမဟာတာတကုကြီးပုံနဲ့လည်းဆင်ခြင်ရတယ်ပညာမဟာတာပညာကြီးပုံနဲ့လည်းဆင်ခြင်ရတယ်နောက်တစ်ခါကျတော့ပြစ္စိကဗုဒ္ဓတမ္မာတမ္ဗုဒ္ဓဒါပြစ္စိကဗုဒ္ဓတွေကိုလည်းဆင်ခြင်လို့ရတယ်တမ္မာတမ္ဗုဒ္ဓတွေ တမန်တမုဒ္ဒလို့ခေါ်တဲ့ဥစဉ်တို့ဘုရားရှင်ကိုလည်းဒါဆင်ခြင်လို့ရတယ်ပေါ့ဒီလိုဆင်ခြင်ခြင်းအပြင်လည်းပိစိကဗုဒ္ဓတော်တမန်တမုဒ္ဒတော်ပိစိကဗုဒ္ဓတွေတောင်းမှလည်းပဲဒါပြိဋိဘံဆံဝင်ရတယ်တမန်တမုဒ္ဒဘုရားရှင်ကြီးတော်မှလည်းပြိဋိဘံဆံဝင်ရတယ်ဆိုပြီးဒီလိုပုံစံမျိုးနဲ့လည်းမိမိတို့ကတေခြင်းတရားကိုဒါနိနိကကဆင်ခြင်လို့ရတယ်အဲ့တော့နံပါတ်1ပေါ့ယတမဟတ္တာအချမ်းရံများပုံနဲ့ပတ်သက်လို့ပေါ့ချမ်းများပုံနဲ့ပတ်သက်လို့ဦးဇင်းတို့စာပေထဲမှာတော့ဒါ ဒါမဟာသမတာမင်းတို့မဟာတုတ္တသနာမင်းကြီးတို့ပေါ့ဒါဘုရားလောင်းအဲဒါမျိုးတွေကိုဆင်ခြင်လို့ရှင်အင်မတန်မှဒါဘုံတကုတ်အနုဟိုအချံယံပြိတ္တတွေတိတ်ပြီးတော့များတာချံပြိတ္တ8400လောက်ရှိတယ်မောင်းမပေါင်း8400လောက်ရှိတယ်ဒါမဟာတုတ္တသနာမင်းကြီးတို့မောင်းမပေါင်း8400ဒါတွေမကောက်တကားတောင်ရင်သာနှက်ပြေသွားပြီးတော့တရားမင်းကြီးနဲ့တကွာနတ်ကြီးပင်ကိုခွဲပြီးတော့ခံစားလိုက်တည်တယ်ဘယ်လောက်အချံယံတွေတိတ်ပြီးတော့များတယ်အဲဒီပုဂ္ဂိုလ်တွေတနေ့မှာတော့ဘာဖြစ်တော့ တည်ပွဲဝင်ကြရတာပဲဒါအချံရံကပေါ်များပေါ့နောက်တစ်ခါဘုံတဘာကြီးမာပုံဘုံတဘာကြီးမာပုံနဲ့ပတ်သက်တော့ဒီထဲမှာဦးဇင်းတို့ဒါဇောတိကတတိတို့ဇတိကတတိတို့မင်းတကတတိတို့ဒါပုံနာတတိတို့နော်ဒီနောက်ဦးဇင်းတို့နာတပင်တတိတို့စသည်အားဖြင့်ဒီနေ့မြန်မာအခင်မှာဆိုတဲ့ဒါအင်မတန်ချမ်းသာတဲ့ပုံကိုယ်တွေကကြီးတွေကမာကြီးတွေဒါဗရိယနာတွေဒါစဉ်းစားလို့ရတာတို့ပုံကိုယ်တွေနောက်ဆုံးမှာတော့ဘာဖြစ်တော့တည်ပွဲဝင်ကြရတာပဲတလို့ဆင်ကျင်လို့ရတယ် ဒါကဘုံတဘာနဲ့ပတ်သက်နောက်ခွန်အားကြီးတာပေါ့ခွန်အားကြီးတာနဲ့ပတ်သက်လို့လည်းဥစဉ်တို့ကအင်မတန်ခွန်အားကြီးတဲ့ဒါပုံကိုယ်ကြီးရှိခဲ့ဘူးတဲ့ဥစဉ်တို့သာသနာတော်မှာဆိုလို့ရှိရင်တော့ထင်ရှားတာဆိုရင်ဒါအင်္ဂုလိမာလာကြီးတို့အင်္ဂုလိမာလာကြီးတို့လည်းဒါအင်မတန်မှခွန်အားကြီးမာတယ်နော်ခွန်အားကြီးမာတယ်နောက်ဒီဇာထဲမှာပြရတော့ဟိုဝါတုဒေဝမင်းတို့စသည်အဖြစ်ပေါ့ဒီပုံကိုယ်ကြီးအင်မတန်မှခွန်အားကြီးမာတယ်ခွန်အားကြီးမာပြီမဲ့ဘလောက်ပဲခွန်အားကြီးမာသည်ဖြစ်စီတနေ့မှာတော့ဒါသေဘဝင်ရတယ်နောက်တကောကြီးမာပုံနဲ့ပတ်သက်လို့ တကုကြီးမဘုံနဲ့ပတ်သက်တော့ဦးဇင်းတို့တောင်ရှင်မမောကလန်တို့ဆိုရင်ဒါဆိုဂျမင်းရဲ့ဝေဇနာပြတ်တက်ကိုတော်မှာပဲဒါဆွဲပြီးတော့ဒါကြီးမနဲ့လုံနိုင်တဲ့အထိဒါတကုကြီးဒီပုဂ္ဂိုလ်ရဲ့နောက်ဆုံးမှာဒီဘဝင်ရအပညာကြီးမဘုံနဲ့ပတ်သက်လို့တို့တွေပဲဒါဟိုပညာကြီးမတာနဲ့ပတ်သက်လို့ပေါ့ကျွန်တော်ရှင်သာရိပုတ္တရာဒါဘုရားရှင်ကလွယ်လို့ရှင်ဒါတာဝကတွေထဲမှာတော့ဒါပညာအကြီးမားဆုံးပဲအဲ့လိုပုဂ္ဂိုလ်တွေလည်းနောက်ဆုံးမှာတော့ဒီဘွယ်ဝင်ရတာယနေ့မျက်မှောက်ကိစ္စတွေတခါကြီးတခါမကြီးဒါသိပြီးတော့ပညာပေါ်မှာပညာအရာမှာအင်မတန် ဟိုထက်မြက်တဲ့ပုံကူတွေပေါ့ကွနာဟိုပါရကူတွေစသည်ရမြင်ဒီလိုပုံကူတွေလည်းနောက်ဆုံးမှတော့ဘာဖြစ်မလို့သေပွဲဝင်ကြရမှာပဲ။အော်နောက်တစ်ခုပြည့်စေကဗုဒ္ဓသုတ္တကပြောသလိုပါပြည့်စေကအရှင်သာသူများများတွေဒီတာတိတ္တလေးပါးကိုဒါဆရာမပါဘဲနဲ့ကိုယ်တိုင်သိကိုယ်တိုင်သိပြီးတော့ကျွတ်တန်းဝင်တဲ့ပုံကူအဲ့လိုပုံကူတွေလည်းနောက်ဆုံးမှတော့ဒါဘဝတစ်ခုကိုတော့အဆုံးတက်ရတာပဲ။ အနောက်တကတမန်တမုဒ္ဒဘုရားရှင်ကြီးဒါလည်းလည်းပဲနောက်ဆုံးမှာတော့ဘဝတစ်ခုကအဆုံးတက်ရတာပေါ့ဗျာဒီလိုမျိုးနဲ့သိခြင်းတရားကိုဒါဆင်ခြင်လို့ရှိရင်တဲ့ဒါဒါမိမိတို့တဏ္ဍာမှာတတိတံဝေကဖြစ်တယ်ပေါ့အဓိကတော့အဲ့တော့ဒီမရဏနောတတိကမ္မဋ္ဌာန်းကိုများများဆင်ခြင်ရင်မိမိတို့တဏ္ဍာမှာတတိတံဝေကဖြစ်တယ်နောက်တစ်ခုကတော့ဦးဇင်းတို့ဒါနံပါတ်၄ပေါ့နံပါတ်၄ကဘာလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဥပတ္တဟရဏတော်ပြီးတဲ့အခါကျတော့ကာယဘဟုတာရဏတော် အဲ့ဒီခန္ဓာကိုယ်ကြီးကတတ္တဝါအများနဲ့ဆက်ဆက်နေတယ်ဆိုပြီးတော့ဒီလိုလည်းပဲဦးဇင်းတို့ဒါဆင်ញင်ရမယ်အဲ့တော့ဒီခန္ဓာကိုယ်ကြီးဒီတတ္တဝါအများနဲ့ဆက်ဆက်နေတာ ਨੇ ပတ်သက်လို့ပေါ့ဒါဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေရင်းနှီးမျက်မှောက်ခဲ့ဆိုရင်တော့ပို့ပြီးတော့သိပ္ပံပညာရှင်ထွန်းကားတဲ့သိပ္ပံပညာတွေထွန်းကားတဲ့ခေတ်ကပို့ပြီးတော့တောင်မှပဲသိတာထင်ရှားစေတယ်ဒါဟိုပိုးဆိုတဲ့အပိုင်းမှာဦးဇင်းတို့ဒီဘိုင်းရက်တွေပတိတိယတွေမရှိဘူးလားရှိရပဲဒါတွေဒီဒီခန္ဓာကိုယ်ကြီးနဲ့ဆက်ဆံမနေဘူးလားဆက်ဆံနေနော် အခုဒါဦးဇင်းတို့လက်ရှိဆိုလက်ရှိကြုံနေရတဲ့ဒီခန္ဓာမဲ့ပေါ့အဲဒါဆိုနဲ့ဒါဦးဇင်းတို့ဒါဘိုင်းရတစ်မျိုးပဲနော်အဲဆိုတော့ဒါလေးဒီဒါဒီလိုဟိုပိုးမွားတွေနဲ့လည်းဦးဇင်းတို့ဒီခန္ဓာကိုယ်ကြီးကဆက်ဆက်နေတာအဲ့တော့အချိန်မီးဆိုလို့ရင်ကတေကြီးပျက်စီးနိုင်တယ်ပေါ့အဲ့တော့နောက်တစ်ခါဦးဇင်းတို့ဒီထဲမှာတော့စားရဲပြတဲ့အတိုင်းဆိုတော့ဒါတခါကြီးတွေပိုးပြီးနေမယ်အချို့ချို့ပိုးတွေကအရေပါးကိုစားတယ်ဦးဇင်းတို့မှာအရေတူအရေပါးရှိအဲ့တော့ဦးဇင်းတို့ဒီခန္ဓာကိုယ်လေးတွေမှာဒါဒီပတ္တိတရားလေးတွေကကပ်ပြီးတော့ဦးဇင်းတို့ခန္ဓာကိုယ်ကြီးကိုဒါ စားနေတာပဲအဲနောက်တစ်ခါကျတော့နော်အရေးတူကိုအရေးပါအရေးပါကိုလည်းစားတယ်အရေးတူကိုလည်းစားတယ်အနောက်တစ်ခါအသွေးရည်သားတွေကိုလည်းစားတယ်အကြောတွေကိုလည်းစားတယ်စသည်အပြင်ဒီလိုမျိုးတခါလေးပိုးမွားတွေကအများကြီးနဲ့ဆက်ဆက်တယ်နောက်ဒီပိုးမွားတွေဒီပြင်နေဦးဇင်းတို့ခန္ဓာကိုယ်ထဲမှာမရှိဘူးလားရှိရှိပါတယ်ဗျာ။ဦးဇင်းတို့ကျေးဇူးတော်ရှင်ဘောင်းဆရာတော်ကတော့ဒီပိုင်းလေးမှာဆိုတတိတံဝေကရစီရအာရိပရိကုဒအတင်ညာပိုင်းမှာထည့်ထည့်ပြီးဟောလေးရှိရ။ဒါကြရမိမိတို့ဒီခန္ဓာကိုယ် ဒီခန္ဓာကိုယ်ကြီးဒီဘလောက်များရွံ့ချဆက်စုပ်ပွဲကောင်းလို့ဒီပိုးမျိုးများစွာရဲ့တခါတည်းအိမ်အိမ်အောင်တရားသားမွေးဟာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်တာလေတခါတည်းဒီခန္ဓာကိုယ်ကြီးထဲမှာနေပြီးသူတို့ကတခါတည်းအိမ်အောင်ပြုကြအာသားမွေးကြအသေးရင်မိတင်းကြိုကြဟုတ်လားဒီထဲမှာပဲသူတို့လည်းလုံနေတာပဲဘယ်ထဲမှာလုံနေတာလဲ မိမိတို့ခန္ဓာကိုယ်ထဲမှာပဲသူတို့လုပ်နေတာနော်။ဦးဇင်းတို့ဒါဟိုဒကာကြီးဆိုပိုဒီမော်ဒါအစာရင်ထဲမှာဆိုလဲဒါဒီပတိတိယလို့ခေါ်တဲ့အစာကိုချီချက်တဲ့ဒါပိုတွေရှိတာပဲနော်။အဲသူတို့တွေကဒကာလေးမှာအကြောင်းမတော်ရင်သူတို့လည်းတေကြီးပြည့်စည်ကြတာပဲ။တေကြီးပြည့်စည်လိုက်ဒကာလေးမွေးလာကြလိုက်တယ်။ဒီလိုနဲ့ပဲဒီလိုနေကြတာ။ဒါကြောင့်မလို့ဒီလိုစဉ်ချင်းပြန်ရဦးဇင်းတို့ခန္ဓာကိုယ်ကြီးဒီလိုတတ္တဝါပေါင်းစုံပိုးမျိုးစုံနဲ့ဒါဆက်ဆံနေတာဒီလိုလေးစဉ်ချင်းလို့ရတယ်။ဒါဒီခန္ဓာကိုယ်ကြီးကဒါရွှေချဆက်စုပ်ပွင့်နဲ့ ဟိုအချိန်မရွတ်သိနိုင်တဲ့ဒါသဘောတရားကိုဒီလိုတတ္တဝါမျိုးစုံနဲ့ဆက်ဆံနေတဲ့အတွက်ကြောင့်အချိန်မရွတ်သိနိုင်တယ်အခုပဲဒီကို COVID-19 နဲ့တွေ့ရင်သိနိုင်တာပဲဟုတ်ပလားအဲ့တော့ဒါတွေဒီဒါတတ္တဝါတွေနဲ့ဆက်ဆက်နောက်တစ်ခုပါလေနောက်တစ်ခုကြတော့ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးဒီတဲ့အာယုဒုပ္ပလတော့အာယုဒုပ္ပလတော့တတန်းအဖြစ်ကြည့်မယ်ဆိုရင်တခါလေဒီခန္ဓာဒီဦးဇင်းတို့ရထားတဲ့ဒီ တက်တန်းဒီအင်မတန်ဒုက္ပလာအာနေဒီဘလောက်ဒီအာနေလဲဆိုလို့ရှိရင်ဦးဇင်းတို့ဟိုအဘိုးအေးအစာအာဟာရတွေကြောင့်လည်းပဲအဒီခန္ဓာကိုယ်ကြီးကဝင်လေထွက်လေပေါ့ဝင်လေထွက်လေမှာဝင်လေထွက်လေတက်ကဲအာနေပုံကဝင်လေထွက်လေမှာဝင်လေဝင်ပြီးသွားတယ်ထွက်လေပြန်မဆိုင်နိုင်လည်းပဲဒါတေးတာပဲထွက်လေထွက်လေထွက်ပြီးတော့ဝင်လေပြန်မရှူဆိုင်နိုင်ဒီတွင်းမှာလည်းတေးတာပဲနောက်တကအပူအေးကြောင့်လည်းတေးနိုင်တယ် ။အော်နောက်တကမာဘုတ်တွေပြည့်စည်လို့ဓာကြီး၄ပါးပေါ့မမျှတအောင်ဓာကြီး၄ပါးမညီညွတ်ဘူးဆိုရင်သိနိုင်တာပဲ။အဲနောက်တကအာဟာရတွေပေါ့အာဟာရမမျှတဘူးဆိုရင်လည်းအာဟာရမမျှတလို့ပဲဖြစ်ဖြစ်အာဟာရတွေသုံးဆောင်တာများလို့ပဲဖြစ်ဖြစ်ဒါလည်းပဲဒါသိလုံနိုင်တာပဲ။အချို့ဆိုဦးဇင်းတို့ဒါသတင်းတွေထဲမှာကြားဟိုတရောကသိမကြားခင်ကမာဦးဇင်းတို့ဟိုအဲ့ပြဿနာလေးတခုကြားလိုက်သေးတယ်ပုံကုန်တဦးတယောက်ပေါ့လေအထမင်းစားတာဒါတခါကြီးတကမကြီးတတိတောင်ဝေကယူစရာပဲထမင်းစားရဲစားရင်လည်းဘာဖြစ်တော့ ဒီဒီဟင်းပေါ့နော်ဟင်းကိုစားတဲ့အခါကျတော့ဒီငစုပ်လိုအရာငစုပ်ထင်ပါတယ်ငစုပ်ကိုစားတော့ငစုပ်ဆိုတော့ဟိုတိတ်ပြီးတော့ဝမ်းလို့လည်းအဆင်မပြေအဲ့ဒါကိုသူကငစုပ်ကတ်တန်တန်ထင်ပါတယ်ဒါကိုပါဇက်တဲ့ဟိုသူကဇွန်းနဲ့မဖက်မရွယ်ပဲနဲ့ပါဇက်တဲ့ထည့်ထည့်ပြီးတော့ဝါစားလိုက်တာဒါကလည်းလက်ချောင်းထဲမှာသွားနေပြီးတော့ဒါကလည်းအဲ့ဒါဒါကလည်းအသက်ရှူမရမရနဲ့ဒါကလည်းလဲသွားတာတက်ပြန်မပါတော့ဘူးဒါတေသွားတာအာလွန်ခဲ့တဲ့ဒါကိုသူတို့ကတလားတော့မရှိသေးဘူးဒီဘက်မှာအဲ့ဒါကြားလိုက်ရတယ်ပေါ့နော် အဲ့တော့ဇလိုရင်းကဇာအာရကြောင့်လည်းဒီခန္ဓာကိုယ်ကြီးကသိနိုင်တာပဲဒါသိနိုင်ပုံလေးပေါ့အဲ့ဒီလိုမျိုးနဲ့ဆင်ခြင်လို့ရှိတယ်ဦးဇင်းတို့ဒီခန္ဓာကိုယ်ဒီအင်မတန်မှဒါဟိုသိဖို့ရန်သိပြီးတော့လွယ်ကူတယ်ဒီအသက်ကသိပြီးတော့အားနေတယ်ဒီအသက်ကသိပြီးတော့အားကောင်းမောင်းတန်တဲ့ဒါရှိနေတာမဟုတ်ဘူးလို့ဒီလိုပွားများအားထုတ်လို့ရပွားများဆင်ခြင်လို့ရတယ်အဲနောက်တစ်ခုကတော့ဦးဇင်းတို့ဗာလဲဆိုတော့အနိမိတ်တတော်နောက်တော့ဒီခန္ဒီအသက်က ဦးဇင်းတို့ဒီလူဘဝရောက်လာတဲ့အခါမှာသိချင်းတရားဒီအနိမိတ်တာတဲ့အမှတ်သားမှုနမိတ်မရှိဘူးအဲ့ဒါနဲ့ပတ်သက်လို့လည်းဦးဇင်းတို့ဒီညမှာအကြောင်းအရာ၅မျိုးပြတာအဲဒါဘာလဲဆိုတော့ဇီဝိတံဗျာတိကာလောဇတရားအနိဂိပဏံဂတိယင်စေတေဇီဝလောကသမေအနိမိတ်တံနာနာယရိအဲဒါအကြောင်းတရား၅မျိုးအဲဒါဘာလဲဆိုတော့ဇီဝိတင်းဇအသက်ရှင်ရခြင်းဒီ၎င်းဇီဝိတင်းဇအသက်ဒီ၎င်းဗျာတိဇအနာယောဂဒီ၎င်း ကာလောဇာအချိန်ကာလဒီ၎င်းဒေယနေကေပနိဇာဒေယဟရိခန္ဓာကိုယ်ကြီးကိုစွန့်ပြေရာအယက်ဒီ၎င်းဂတိဇာဒေပြီးနောက်လာရရမည်ဂတိဒီ၎င်း အေတေပြင်းဇာဤငါးမျိုးတို့သည်ဇီဝိတလောကသမိန်ဇီဝလောကသမိန်တက်ရှိလောကနာအတိမိတ်တာအမှန်တာနမိတ်ကေလို့နနာရည်မတိအပ်ပါပြီဟောကြည့်လိုက်လို့ရှိရင်ဦးဇင်းတို့ဇီဝိတာတဲ့အသက်အဲ့တော့ဦးဇင်းတို့လူဘဝရောက်လာပြီတို့တကကြီးတွေမှာဘယ်အသက်ဘယ်အရွယ်မှာတည်မယ်ဆိုတာဦးဇင်းတို့သိနိုင်လား မသိနိုင်ပါဘူးနော်အဲမသိနိုင်ရင်နမိတ်အမှတ်သားမရှိခြင်းတဲ့သဘောပဲနံပါတ်1ဒါပဲအသက်ပဲရွယ်မှသိမဲဒါမသိနိုင်ဟောနံပါတ်2ญาတိဘယောဂာနဲ့သိမဲဒါလည်းမသိနိုင်ကျိုးပြီးတော့မသိနိုင်နောက်တစ်ခါကာလအာမနဲ့သိမဲနေ့သိမဲညသိမဲစသည်အပြင်အချိန်ကာလအပြင်လည်းဦးဇင်းတို့အမှတ်နမိတ်ရှိသလားမရှိပါဘူးကွာဟောနောက်တစ်ခုပါလေတော့ဒေယနိကိပနံဒေယနိကိပနဟဲ့ခန္ဓာကိုယ်ကြီးကို ဒါဘယ်အရက်ဘယ်ဒေသမှာစွန့်ပြရမယ်သိပြီးတဲ့နောက်ဒါလည်းပဲမသိနိုင်ဘူး။အော်ဒါလည်းပဲဥစဉ်တို့ဒါတတိတံဝေကရရရတယ်။ဒါကကြီးတုံမကြီးတွေဗမာပြည်မှာမွေးပြီမယ်။ဗမာဒီခန္ဓာကိုယ်ကြီးကိုစွန့်ခဲ့ရမယ်ဆိုတာပြောရမလား။မရဘူးနော်။ဒီလိုလွန်ခဲ့တဲ့ဒါ15 5နှစ်လောက်ကဒါဓမ္မဂရိကဆရာတော်တစ်ပါးအိန္ဒိယဖျားဖို့ဆိုတာဒကာကြီးတွေအကုန်သိပြီးသားဖြစ်တယ်။အိန္ဒိယမှာလည်းဗာပြစ်သွားတော့ကာအက်ဆီဒန့်ဖြစ်ပြီးတော့အဲ့မှာပဲမိတင်းချိုလိုက်ရတာ အဲဥစဉ်တို့ဒါဒီခန္ဓာကိုဗမာပြည်မှာနေပေမဲ့ဗမာပြည်မှာဒီခန္ဓာကိုကြီးဆုံးပြရမယ်တတော်ပြောလို့မရအောင်ဒါကြောင့်မလို့ဒါဒီခန္ဓာကိုကြီးကိုဆုံးပြရမယ်နေရာဒီလည်းပဲမှတ်သားလို့အမှန်တမိတ်မရှိဘူးနောက်ဆုံးတစ်ခုဂတိတေးပြီးတဲ့နောက်ပုထုဇဉ်ဘဝဖြစ်ခဲ့ရင်ဒကာကြီးတင်မကြီးဂတိကိုမြင်မလားမမြင်ဘူးမမြင်တဲ့အတွက်ကြောင့်လာရဂတိ၅မျိုးဘယ်ရောက်မလဲဒါမသိနိုင်ဘူးအဲဒီလိုမျိုးနဲ့လည်းပဲအမှတ်တမိတ်မရှိခြင်းအပြင်လည်းဒီတေခြင်းတရားကိုဆင်ခြင်လို့ရတယ်တဲ့ဟောနောက်တစ်ခု တတန်တတန်ကာလအပြင်လည်းပဲဦးဇင်းတို့ဒီသိခြင်းတရားကိုဒါဆင်ခြင်လို့ရတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီတတန်နဲ့ပတ်သက်လို့လည်းပဲဒီညမှာအဒါနပြိစီတာပေါ့နော်အဒါနပြိစီတာအဲ့အဒါနပြိစီတာနဲ့ပတ်သက်လို့ဒီဒီကာလအတိုင်းရှိပေါ့အသက်ကဘလောက်ဆိုတဲ့အတိုင်းရှိအဲ့နဲ့ပတ်သက်လို့လည်းဦးဇင်းတို့ကဒီပထမအာယုတုတ်ဆိုတာရှိတယ်တန်ယုတ္တနိကေနော်အဲ့ပထမအာယုတုတ်မှာဘုရားရှင်ကဒီအသက်နဲ့ပတ်သက်လို့လူသားတွေရဲ့အသက်ဒီ အပ္ပမိတံဘိကဝေမနုဿာနံအာယုကမ္မနိယောတမ္ပရာယောကတ္တဗံကုတလံသတိတဗံဗြဟ္မစရိယနတ္တိဇာတတအမရဏံယောဘိကဝေစိတံဇီဝတိသောဟောတတတံအပ္ပဝါဘယောဆိုပြီးတော့ဒါလေးဟောခဲ့တာရှိတယ်။ဘာပြောတာလဲဆိုတော့ဘေကဝေจิตာယလို့အပ္ပမာဒံမမေ့မလျော့ရှိကြကုန်သည်ဖြစ်၍จิตာယံတို့တဲ့မမေ့မလျော့ရှိကြပါသူလိုရင်းကမမေ့လျော့မနေကြနဲ့ မနုဿရဏလူသားတို့၏အာယုအတ္တိကအပံအလွန်တိုးတောင်းလာပါပေ၏ဂမဏယောဂမဏယောတမ္မရာယောတမ္မရာယောဒီဘဝကအစံပြေနောင်ဘဝတစ်ပါးသို့ဂမဏယောသွားရမယ်ကတ္တဗံကုတရံသတိတဗံဇမသရိယံကုသိုလ်တရားတွေကိုပြုရမယ်မြတ်သောအကျင့်တွေကိုကျင့်ရမယ်နတ္တိဇာတ္တအမရဏံဇာတ္တပရိဒဏေနိဗ္ဗိတော နေပြီးတဲ့ပုဂ္ဂိုလ်ဟာမနံတည်ခြင်းဒီနတ္တိမရှိပါမရဏအမရဏမတည်ခြင်းမြည်ဒီနတ္တိမရှိပါဘေကုจิตံယံတို့ရောအခြင်းပုဂ္ဂိုလ်သည်သိတံရှင်မြစ်စွာဇီဝတိအသက်ရှိရ၏သောထိုရှိစွာအသက်ရှိရတဲ့ပုဂ္ဂိုလ်သည်လည်းပဲဟောတတတံအတ္တရာတော်၎င်းအပ္ပံဝံဘိညောထိုတရားတဲ့အနေငယ်ကျွလွန်၍တော်၎င်းဇီဝတိအသက်ရှင်ရတယ်အဲ့တော့ယန္တို့တဲ့ဒီလူသားတွေကအသက်ကိုကြည့်မယ်ဆိုအင်မတန်မှအတူတောင်းနေ ပြီးရင်ဘော်တဘာကိုပြောင်းရွှေ့သွားကြရမှာဖြစ်တယ်သူ့အတွက်ကြောင့်ကုသိုလ်တရားတွေကိုပြုကြမြတ်တဲ့အကျင့်တွေကိုကျင့်ကြအဲ့တော့မွေးဖွားလာပြီဆိုတဲ့ကမတည်ဘူးဆိုတဲ့ပုံကိုရှိမလားမရှိပါဘူးဗျာမရှိဘူးတဲ့မွေးဖွားလာပြီဆိုရင်သေကိုသေရမှာတဲ့မတည်တဲ့ပုံကိုဆိုတာမရှိဘူးတဲ့နောက်တကဘာဖြစ်တယ်တော့သူ့အတွက်ကြောင့်တဲ့ဒါမြတ်သောအကျင့်တွေကိုကျင့်ညာပြီးတဲ့အခါကျတော့လူသားတွေအသက်ရှင်ပါလေဆိုတဲ့တတ္တဝါတွေဘလောက်ပဲရှိတယ်ပြောပြောတဲ့အများဆုံးရှိရင်နှစ်တရာကြော်ရင်စောစောကပြောသလိုနည်းနည်းပဲ ဒါပထမအာယုတုတ်အတဏိတရားရှိကြိုရင်နည်းနည်းပဲတဲ့ပြီးရင်ဒါသိကြရပဲဒါကြောင့်မလို့ဒီလိုမျိုးပေါ်လीဒါတတန်းရဲ့အာနေပုံပေါ့ဒီတတန်းကာလအပိုင်းခြားကိုဆင်ញင်ရပြိစိတာအထာနာပြိစိတာကာလတစ်ခုပဲတတန်းရဲ့ကာလတစ်ခုပဲပြိစိတာကိုဆင်ញင်မယ်ဆိုရင်အတုတကကြီးတက္ကမကြီးဒီနေ့မြတ်မောက်ခင်ဦးဇင်းတို့ဒါ85နှစ်တန်းနဲ့တတန်းကိုသတ်မှတ်ပြီးတော့ဆင်ញင်ရမယ်ဆိုရင် အခုတခါကြီးတခါမကြီးဒါတတန်60ကျော်90တဲ့ချင်းချင်းဝင်နေတဲ့ပုံကိုယ်တွေအတွက်နေရမယ့်အချိန်ဘယ်လောက်ကြာအောင်မလို့သိမကြံတော့ပါဘူးဗျာသိမကြံတော့ဘူးနေခဲ့ပြီးရဲ့အချိန်တွေကမများဘူးများပါတယ်ဗျာနေခဲ့ပြီးရဲ့အချိန်ကများပြီနေရတော့မယ့်အချိန်ကနေပြီဒါဦးဇင်းတို့ဆိုရင်ပဲဒါဒါထက်ဝက်ကျိုးပြီပေါ့တတန်းနဲ့တွက်မယ်ဆိုထက်ဝက်ကျော်လာပြီနေခဲ့တဲ့အချိန်တွေကများသွားပြီနေရတော့မယ့်အချိန်ကတိတ်နေနေဒီလိုစဉ်းကျင်ရတယ်ဒီလိုစဉ်းကျင်လို့ရှိရင်တော့ဒါတတိတံဝေကဖြစ်မယ်ဟောနောက်တစ်ခု အသက်ရှင်တဲ့ခဏရဲ့တူတောင်းမှုကိုလည်းဒါဆင်ញင်ရမယ်အသက်အသက်ရှင်တဲ့ခဏပေါ့အတ္တဝါတွေကိုအသက်ရှင်နေရတယ်ရှင်တဲ့ခဏဒီဘယ်လောက်ကြာတော့ဒါကိုလည်းဆင်ញင်ရတယ်အဲဒါတော့ဒါခဏပရိတ္တတော့ပေါ့ခဏဆိုဒီတတန်းခဏလေးဒီအင်မတန်ပရိတ္တတော့အင်မတန်မှတူတောင်းနေဒီလိုလည်းပဲဆင်ញင်ရတယ်ခုနကအဒါနအချိန်ကာလကြီးတစ်ခုနဲ့ဆင်ကျင်တာဥပမာဆိုလူတတန်ကိုဦးဇင်းတော့အချိန်ကာလကြီးတစ်ခုသတ်မှတ်တယ်85နှစ်တန်အာ80တန်ဒီလိုသတ်မှတ်လိုက်အဲဒီလို80တန်သတ်မှတ်ဒီ80ဆိုတဲ့ ကာလာကြီးတခုနဲ့ကြည့်မယ်ဆို80ဆိုတော့ဘာမှကြာတာမဟုတ်ဘူးဒီလိုတက်85နှစ်ဆိုတော့ဘာမှကြာတာမဟုတ်အခုဒီမှာကျတော့အဲ့လိုမဟုတ်ဘူးသူကဒီတူတောင်းတဲ့ပေါ့ဒီပရမတ္ထဓမ္မတွေတူတောင်းတဲ့သဘောပေါ့ခဏပရိဒါတူတောင်းတဲ့သဘောအပြင်နဲ့ဒါဆင်ញင်ပေးရတယ်အဲ့လိုဆင်ញင်လို့ရှိတယ်ဒါမရဏနုတ္တိကမ္မဋ္ဌာန်းကိုဒါပွားများဖို့ရန်ဒါဟိုလောလောကူကူနဲ့မရဏနုတ္တိကမ္မဋ္ဌာန်းပွားများလို့ရတယ်ပေါ့အဲ့တော့ဒီစိတ္တခဏတစ်ချက်ဆိုတော့ဘာမှကြာတာမဟုတ် တက်တန်းလေးတခုသေတယ်ဆိုတော့ဦးဇင်းတို့လက်ပြတစ်ခုတွင်မှာမနကကြီးဒီမှာကြီးမသေးနိုင်ဘူးလားသေနိုင်တာပဲเนาะအင်မတန်တူတူတောင်းတောင်းအချိန်ကာလလေးမှာပဲဒီဇီဝိတဆိုတဲ့ဒီတက်ဆောင်တက်ကလေးကတည်တတ်တယ်ော်ဒီဇီဝိတဆိုတဲ့သက်ဆောင်တက်ကလေးဒီဘာမှမကြတဲ့အချိန်ကာလတစ်ခုမှာပဲဖြစ်ပြီးတာနဲ့ပြက်သွားပြက်ပြီးတော့နောက်တစ်ပံမဖြစ်တော့ဘူးဆိုဒါသုတိပြက်ကြီးသိလုံသွားတာပဲအဲဒါကြောင့်မလို့အင်မတန်တိုတောင်းတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီမှာတော့ဟိုလက်ပြီးမြန်လိမ့်သွားတဲ့အခိုက်ကလေးတို့လက်ပြီးလေးလိမ့်သွားရင်မြင်းနဲ့ထိတဲ့နေရာလေးဒီအင်မတန်တိုတောင်းတယ် အဲအဲ့ပမာထထားပြီးတော့ဒါမိမိတို့ကဒါဟိုသိချင်းတရားကိုဆင်ခြင်ရမယ်ပေါ့အဲ့တော့ခုပြောခဲ့တဲ့အကြောင်းတရားရှင်မျိုးပေါ့အဲ့ဒီအကြောင်းတရားရှင်မျိုးနဲ့မနာနုတ္တိကမ္မထံကိုလိုလကူနဲ့ပွားများလို့မရတဲ့ပုဂ္ဂိုလ်ကဒီအကြောင်းတရားရှင်မျိုးနဲ့လှည့်ပြီးတော့စဉ်းစားလို့ရှိရင်တော့တဲ့ဒါမနာနုတ္တိကမ္မထံပွားများဖို့ရန်တာပြန်ပြီးတော့ဒါဟိုမနတိကာရပေါ့ယောနိတော်မနတိကာရဖြစ်နိုင်တယ်တဲ့ဒါကတော့ဦးဇင်းတို့ဒါဝိတ္တုတိမတ်မှာဖွင့်ပြတဲ့ဒီအကြောင်းအရာလေးတွေပေါ့ တော့ဦးဇင်းတို့ဒီနေရာမှာအခုဟိုဆယ်နာရီလည်းနီးပြီဆိုတဲ့အခါကျတော့ဘာလုပ်မလဲဆိုတော့လက်တွေ့ကျင့်တဲ့အပိုင်းတွေကိုဦးဇင်းတို့ပြောကြရအောင်လက်တွေ့ကျင့်တဲ့အပိုင်းတွေကိုပြောကြအောင်လို့ဒီမန္တနုတ္တိကမ္မဋ္ဌာန်းကိုပေါင်းများခြင်းတဲ့ပုဂ္ဂိုလ်ကခုနပြောခဲ့တာတကူဦးဇင်းတို့ရှိတယ်တခါကြီးတခါမကြီးဒီနေရာမှာနည်းနည်းလေးမှတ်ခဲ့ရမယ်ဆိုတာဒီတေခြင်း၄မျိုးထဲမှာတရားကဧကဘာဝပရိယာပန္နဘဝတစ်ခုမှာအကျုံးဝင်တဲ့ဇီဝိတ္တရိယတဒီတက်ဆောင်တက်လို့ခေါ်တဲ့ဒီဇီဝိတ္တလေးကပြတ်စေခြင်းကိုဒါ ဒီနေရာမှာမန္နာနှုတ်တိအနေနဲ့ဒါပွားများရမှာဖြစ်တယ်ဒါလေးကိုတော့မမေ့အောင်မမေ့အောင်ဆိုတော့ကောင်းပြီရှေ့ရှေ့ကဆိုကြပါစို့ဒီကမ္မထန်ကိုပွားများတော့မယ်ဆိုတော့ဦးဇင်းတို့ဒီမှာသင်ပေးလိရှိတာတော့ပေါ့အခုနလိုပေါ့ကမ္မထန်တစ်ခုခုနဲ့ကအောင်မြင်ပေါင်းမြောက်တဲ့ပုံကိုဖြစ်ခဲ့အရင်ပေါ့ထိုပုံကိုမျိုးကိုဦးဇင်းတို့ဒီသုတ္တရကကမ္မထန်ကိုသင်ပေးလိုက်တယ်အစဉ်တိုင်းသင်ပေးလို့အတုပကမ္မထန်ကိုပွားများလို့ရပြီပေါ့အတုပကမ္မထန်ကိုပွားများတတ်တဲ့ပုံကခုနအတုပအလောင်းကောင်အလောင်းကောင်ကိုပွားများလို့ရပြီအဲ့အလောင်းကောင်ပေါ့ ခုနကဗိဒအလောင်းကောင်တစ်ခုဗိဒအလောင်းကောင်တစ်ခုကိုအရင်ဆုံးပွားများလိုက်ပွားများပြီးတဲ့အခါကျဘာလုပ်တော့အဲ့ဗိဒအလောင်းကောင်နေရာမှာမိမိတည်နေတဲ့အချင်းအရာကိုညံနဲ့ရှေ့ရှုဆောင်ရအဲ့တော့ဆိုကြပါစို့ရှေ့တက်တဲ့လောက်မှာကိုကအာရုံယူထားတဲ့အတုပအလောင်းကောင်တစ်ခုပေါ့ကိုရှေ့ကမြင်ဘူးလို့ခုနပွားများထားတဲ့အတုပကမ္မထာနဲ့အောင်မြင်မြင်ပွားများနိုင်ထားနိုင်တဲ့အလောင်းကောင်တစ်ခုပေါ့အဲ့အလောင်းကောင်တစ်ခုကိုအာရုံယူယူပြီးတော့အဲ့နေရာမှာကိုယ့်ကိုအစားထိုးကြည့်ရဒါချိန်မှများစွာတော့လေ့ကျင့်ရတာပေါ့လေ့ကျင့်ရလို့ရှိရင်ရှေ့ကပွားများထုတ်ထားတဲ့တမာတိအချိန်မှာအဲ့မှာကိုယ့်ရဲ့ အလောင်းကောင်ပေါ့အာတွားပြီးတော့တွေ့ကိုယ့်အလောင်းကောင်တွေ့အဲ့ဒါအနာဂတ်ကိုတော့နည်းနည်းမှတ်မြော်ပြီးတော့အာယုံယူရတယ်ကိုသေးတော့မယ့်အချိန်တော့အာယုံယူပြီးတော့အဲ့အလောင်းကောင်ပေါ့ဟိုးအတုပဘာဝနာပေါများခဲ့တဲ့အတိုင်းအဲ့အလောင်းကောင်အာယုံယူအာယုံယူပြီးတဲ့အခါကျတော့အလောင်းကောင်တွေ့ပြီမိမိသေးနေတဲ့ပုံတွေ့ပြီပေါ့တွေ့ပြီဆိုဘာလို့တော့အဲ့မှာတွားပြီးတော့ဒီဦးဇင်းတို့ဇီဝိတ္တနေရဲ့ပြည့်စဲမှုပေါ့တက်ဆောင်တက်ကလေးပေါ့တက်ဆောင်တက်ကလေးရဲ့ပြည့်စဲမှုကိုဒါရှုပွားစေညာဒီပိုင်းကတော့အင်မတန်နည်းနည်းဒါပရမတ္ထကိုအာယုံယူတဲ့အပိုင်းပဲ ပရမတ္ထကိုအောင်ယူတာဖြစ်တဲ့အတွက်ကြောင့်လွယ်လွယ်နဲ့တော့သူကဟိုဟိုဟိုအရန်ကြီးမလွယ်ကူဘူးပေါ့တိုးတော့ချိန်မြန်များစွာလေ့ကျင့်ရတယ်ချိန်မြန်များစွာလေ့ကျင့်လို့ရှိရင်ဒီမှာကိုယ့်ရဲ့ဟိုစွတိဟိုကိုယ့်ရဲ့အလောင်းကောင်ကိုတွေ့နေပြီဒါသေးသွားတဲ့အချိန်ဖြစ်ကောင်းဖြစ်မယ်ဖြစ်လို့ရှိရင်သူ့ရဲ့နောက်ဘက်ကိုနည်းနည်းလေးပြန်လာခဲ့ဆိုလွင်းကောင်ကိုသေးသွားပြီဆိုအဲ့မသေးခင်နောက်ဘက်ကလေးကိုပြန်လာအဲ့ဘယ်ကိုကြည့်တောင်တော့ဒီနန္တရားအစဉ်တန်းကိုကြည့်ထားရတယ်နန္တရားအစဉ်တန်းနဲ့ဒီဒီနန္တရားတွေထဲမှာဦးဇင်းတို့ဇီဝိတဆိုတာပါတယ်ရုပ်တရားတွေမှာလည်းဒီမှာဟိုဇီဝိတက နဝကကလပ်ဆိုတဲ့နေရာရှိအဲ့မှာသူကဇီဝိကတက်လေးပါတယ်ဇီဝိတဆိုတဲ့တက်ဆောင်တက်ပြီးအဲ့ဒါကိုအောင်ယူတော့တယ်အောင်ယူပြီးတော့ရှေ့ကိုသွားလိုက်တည်နေတဲ့အချိန်ရောက်ပြီးဆိုနောက်ကိုပြန်တော့မတည်ခင်တဲ့အချိန်ထိအဲပြီးလို့ရှိရင်အဲတည်တဲ့အချိန်ထိပြန်တော့အဲ့လိုလူလာတုံးကောက်အချိန်များများစွာလေးတော့ကြိုးစားပြီးရှုပြရတယ်အဲ့လိုရှုပြလိုက်လို့ရှိရင်ခုနတည်သွားတဲ့အချိန်နောက်ကိုပြန်တော့မတည်သေးတဲ့အချိန်ပြီးရင်တည်သွားတဲ့အချိန်အဲ့လိုလူလာတုံးကောက်နဲ့ရှုဟိုရှုပါများလို့ရှိရင်အဲ့မှာဇီဝိတကပြတ်ဆဲသွားတဲ့သဘောကိုယောဂီကသွားပြီးတော့တွေ့ အဲတွေ့ပြီဆိုတော့မှအဲ့ဒါဒီဒါဘဝတစ်ခုမှာအကျုံးဝင်တဲ့ဒီဇီဝိတကပြည့်စုံမှုသဘောပဲဒါကြောင့်မလို့မရဏနုတ္တိကမ္မထန်ဒီအရင်ကြီးတော့မလွယ်ကူဘူးမလွယ်ကူဘူးဒါကြည်များများစွာလေ့ကျင့်လေ့ကျင့်လို့ရှိရင်အဲ့မှာကိုယ့်ရဲ့ဇီဝိတရဲ့ပြည့်စုံမှုကိုတွေ့ပြီဆိုရင်အဲ့မှာမရဏမေတုံငါရဲ့ဒီချင်းဒီမြေကြီးမရဏမေတုံငါရဲ့ဒီချင်းဒီမြေကြီးဇီဝိတံမေအတုံငါရဲ့အသက်ရှိရခြင်းဒီမမြေဘူးကြိုက်တဲ့စကားလုံးတစ်ခုနဲ့ပွားများလို့ရတယ်သို့မဟုတ်လေမရဏမရဏဒီချင်းဒီချင်းဒီချင်းတို့ဒီလိုမျိုးလေးပွားများလို့ရတယ်အဲ့လိုပွားများရင်ဘာဖြစ်မလို့ သူကလည်းပဲအဲ့လိုပွားများလိုက်တာနဲ့တကိုင်းနဲ့တည်းတဲ့တခါလဲဘာဖြစ်တော့ဆိုတော့နိဝရဏတရားတွေကွာသွားတယ်ဘာကွာသွားတော့နိဝရဏတရားတွေကွာသွားပါတယ်ဗျာအဲ့မှာနိဝရဏတရားတွေကွာပြီးတဲ့အခါကျတော့အဲ့မှာမရဏဆိုတဲ့ဒီတေခြင်းဆိုတဲ့ဒီတေခြင်းဆိုတဲ့အာယုံပေါ့တေခြင်းအာယုံပေါ်မှာတတိကတီးသွားတတိကတီးပြီးတော့အဲ့မှာနိဝရဏတရားတွေကွာပြီးတော့ဇာနင်္ဂာနိပါတုဘုံဒီဇန်အင်္ဂါတွေလည်းထင်ရှားဖြစ်လာတယ်ဘာဖြစ်လာတော့ဇန်အင်္ဂါတွေထင်ရှားလာပါတယ်ဗျာ ဇိုင်္ဂါလေးတင်ကြတယ်ဒါပေမဲ့အဲ့ဇိုင်္ဂါကြီးဘာဖြစ်တယ်လို့တဘာဝဓမ္မတတ္တာပဏာတံဝေဇနိယတ္တာသာအာရမဏတ္တာအပ္ပနံအပ္ပတောဥပ္ပစာရမတ္တမေဝဇာနံဥဇာနံဟောတိဟောဒီနေရာမှာဦးဇင်းတို့အဲ့လိုဇိုင်္ဂါလေးထင်ရှားလာပြီမဲ့ဒီဇိုင်္ဂါဒီတကယ်ဇန်ဆိုင်သွားတယ်ဇန်အစစ်ကဇိုင်္ဂါတော့မဟုတ်ဘူးလေဥပ္ပစာရဆိုတဲ့ဒီဟိုကမ္မဝဇရတမာတိပေါ့ဥပ္ပစာရတမာတိကြောင့်ဖြစ်တဲ့ဇိုင်္ဂါတွေပဲသူတို့ကဥပ္ပစာရဇန်ပဲစိုက်တယ် တကယ်ဇန်အစစ်အပနာဇန်ကိုမဆိုင်ဘူးလို့ပြောချင်တာ။ဘာကြောင့်မဆိုင်တာတော့မေးတော့လေ။တပတ်တဘာဝဓမ္မတတ္တာတဘာဝဓမ္မကိုအာယုံပြုနေရတဲ့အတွက်ကြောင့်ခုနဇိဝိတ္တိလေးရဲ့ပြည့်စက်သွားတဲ့သဘောဆိုတာပရမတ္ထသဘောပဲအဲဒီပရမတ္ထသဘောကိုအာယုံပြုနေရတဲ့အတွက်ကြောင့်လည်းပဲအာယုံကဟိုပေါ့တိတ်ပြီးတော့ဟိုတိမ်မှုနေတဲ့အတွက်ကြောင့်အဲ့မှာသူကဇန်ဆိုင်ဖို့ခဲရင်းဒါအကြောင်းတစ်ခုနောက်တစ်ခုကတော့တံဝေဇနိတတ္တာတံဝေဇနိယတ္တာတံဝေဇနိယတ္တာဆိုတော့တံဝေကလည်းဖြစ်တံဝေကဖြစ်ဆိုတော့ဒီနေရာမှာဦးဇင်းတို့ တာဝန်ကဆိုတာတတိပညာနဲ့ရှင်နေထိတ်လန့်မှုတစ်ခုပဲသူကဟိုဒေါသနဲ့ကြောက်တာတော့မဟုတ်ဘူးတတိပညာနဲ့ရှင်နေတဲ့ထိတ်လန့်မှုတွေတစ်ခုရှိနေတယ်အဲ့ထိတ်လန့်နေတဲ့တုံလုံးဆိုတဲ့ဒီစိတ်ကလေးရတဲ့အဲမှာဝင်ရှိနေတဲ့အတွက်ကြောင့်သူကဘာဖြစ်တယ်တော့အာယုံပေါ်မှာအချိန်ကြာကြီးသူကတီးမနေနိုင်ဘူးသူ့အတွက်ကြောင့်သူကဇန်တော့ဒီအပနာဇန်ပေါ့ရူပောင်ဒနာဇန်တော့စိုက်မသွားဘူးတိုးတော့ဥပ္ပစရာတမာတိတော့စိုက်တယ်ဇန်ဟိုဇန်အင်္ဂါတွေတော့ထင်ရှားတယ်တဲ့ဒါကဒါကြောင့်မလို့ဒီအပနာမရဏနုတ္တိကမ္မဋ္ဌာန်းကိုအထုတ်တဲ့အပိုင်းမှာ ဟိုတချို့ကဟိုနားလည်မှုလွဲတတ်တယ်နားလည်မှုလွဲတတ်တယ်ဆိုတာကကျတော့ဇန်ငါစင်ရင်ကြည့်လို့ဦးဇင်းတော်ခိုင်းလို့ရှိရင်ဇန်ဆိုင်လို့လားဆံကလည်းဖတ်ဘူးတော့ဇန်မဆိုင်ဘူးလို့လည်းဖတ်ဘူးတယ်ဇန်ငါစင်ရင်ခိုင်းတော့အဲ့မှာသူတို့ကနည်းနည်းလေးအဲ့ဒါဟို complaint တက်တက်တယ်ဟိုအဲ့တော့ဒီနေရာမှာပြောချင်တာကဇန်ငါစင်ရင်လို့ရတယ်ဆိုတော့မှန်တယ်ဥပဒရသမารိခိုက်ကဇန်ငါကိုပြောတာဒီဇန်တကယ်စိုက်သွားတဲ့ဇန်ငါကိုပြောတာတော့မဟုတ်ဘူးအကက်ထားအဲ့တော့ပြောချင်တာကအဲ့တော့မရဏုတ္တိကမ္မထန်ဒီပရမတ္ထသဘာဝလည်းဖြစ်နေတဲ့အတွက်ကြောင့် သဘာဝကိုကလည်းနုညံ့သိမ်မွေ့တယ်နောက်တစ်ခါတဝေကလည်းဖြစ်နေတဲ့အတွက်ကြောင့်ဇန်တော့မဆိုင်ဘူးသို့တော့ဥပဒရာသမာဓိဒီဒါသမာဓိဖြစ်တယ်စိတ်တဝိတုဒ္ဓိဖြစ်တယ်လို့ဒီလိုသဘောကျပြီးတော့ကမ္မဋ္ဌာန်း40တဲ့ကအဆောင်ကြောင့်ကမ္မဋ္ဌာန်း၄မျိုးထဲမှာပါတယ်ဒီမရဏုတ္တိကမ္မဋ္ဌာန်းဒီလည်းမိမိတို့ရဲ့စိတ်တဏ္ဍမှာနိဝရဏအရင်ကြီးတွေပယ်ရှားရဲ့အတွက်လက်နဲ့တစ်ခုဖြစ်နေဒါပွားများအားထုတ်လို့ရတယ်ထို့တူပဲမိမိတို့ကိုဒါတတိတံဝေကတွေကိုလည်း ဒီကမ္မရာနှုတ်တရိကမ္မထံကိုပွားများခြင်းအဖြစ်ဖြစ်ပေါ်စေတယ်လို့ဒီလိုသဘောကျနှိမ့်ချိုက်ပြီးတော့မိမိတို့ဒီဒီမရာနှုတ်တရိကမ္မထံကိုတတိတံဝေကရပွဲစိတ်တဝိတ္တုဖြစ်ရေးအထိပါမိမိတို့ကဥတည်ပြီးတော့ပွားများအထုတ်ခြင်းအပြင်ဒါစိတ်မရဏုတ္တရိကမ္မထံနဲ့စိတ်တဝိတ္တုဥပဒရာသမารိဆိုင်အောင်ကိုစီကိုစီပွားများအထုတ်နိုင်ကြပါစေပွားများအထုတ်ပြီးတဲ့နောက်ထိုစိတ်တဝိတ္တုကိုအခြေခံ၍ ဝိပဿနာစကံကိုတက်လန်းနိုင်ပြီးတော့မိမိတို့လိုလားတောင်းတအပ်တဲ့ဆင်းရဲဒုက္ခတို့ကုံဆုံးရာနိဗ္ဗာန်ဒီကိုစီကိုစီတက်လန်းနိုင်တဲ့သူတော်ကောင်းများ ဖြစ်ကြကုန်ရာတည်း